အဲလာသမင်ရ6သုတ်ထဲကဒုဝတကသုတ်ကိုရာဇောလာကြီးကစပြီးတော့ဟောလာအဲဒီတော့ခြေရက်နှစ်တရင်ရှိသွားပြီကိုးကာသာရှိပြီးသွားပြီအလုံးဘာသာပေါင်း20ရှိယနေ့ရာဇောလာကိုနေဒီနာရတော့သက်သာရကပါတိမောက်အကျင့်နဲ့သမာဓိကျင့်ကို ဟောပါအောင်ဟောစီတင်ပါတယ်လို့အဲဒီတော့တောင်းပါတော့မြတ်စွာဘုရားသက္ကုံလေးဆောင်စည်းမှုမှာစားပြီးတော့ဟောလာတာဒီနေ့ငကားတာပဲပြီးပြီအာနာနာမထောပါဏာနံကာရဏိယာနံသောဘိဝဌာနံလာရဏတဏိတေငကြီးရာနာပရိတတေတာနိအလဘမာနော အာနန္နံသာဝေသွန်းတို့ကို၎င်းတော့ဓမ္မရဝဝဋ္ဌာနံပါဏာနံအကျော်တို့ကို၎င်းအာရဏိယနာခဲပွဲတို့ကို၎င်းသောတိဓမ္မရဝလည်းဝဋ္ဌာနဝတ္တုကို၎င်းလာရာရ၏ သာနိတိသုမိသိမ့်တာခြင်းကိုနာကြည်ရာမပြုရသာဝေတောက်ွယ်သေးွယ်ဘိုးွယ်အာဒါရဆိုတော့အာဒါရတော့အာဒါဆိုတော့သူရဲ့ခရာနဲ့လုံလောက်ယုံပဲထဲလို့ရတယ်ထဲကြရတယ်အများကြီးရှိတာပေါ့ ကိုမိပေသေးချင်းမပြုကောင်းတဲ့အားတွေအများကြီးရှိတယ်သုံးဆွဲဒါပဲမဲ့လို့သင်ကြားသင်ကြားတဲ့အလုံးဆောင်နည်းငယ်လောက်ပဲကြည့်ရတယ်သာဝရီတဲ့သမင်းသွန်ရလာရင်ဘုံမိသိနေလာဘူးတဲ့ရတာလည်းပဲတရားသဖြင့်ရတရားသဖြင့်ရတာမဟုတ်ဘူးရတဲ့ဆိုတော့ရဟန်းတော်များမှာ င်စဉ်အတိုင်းလျှောက်ပြီးတော့သုံးခံလို့ရရသဖြင့်ရတာဗာဓမ္မတွေကသူ့လိုလျောက်တရားတရားရှိလို့ပြင့်ပြီးတော့လူသာလည်းပဲဒါလည်းတရားသဖြင့်ရတာကြောင်းလာပို့ပြီးတော့လူသာလည်းရှိသူခွန်ကြီးတွေရောရှိပြီးတော့တရားတရားသဖြင့်နေပါပဲမတရားသဖြင့်ကြည့်ရအောင်လို့တိုက်တွန်းနှုတ်ဆော်ပြီးတော့ဖြစ်တာတွေမဟုတ်တိုက်တွန်းနှုတ်ဆော်ဖြစ်တာတွေအရှင်ကြီးအောင်လုပ်ပြီးတော့ ဖြစ်ပေါ်လာတဲ့ဟာတွေအဲဒီလိုဟာတွေကတော့ဥစ္စာတွေကမသုံးဆောင်ကောင်းတာတွေဟိုကတော့သုံးဆောင်ကောင်းတဲ့ဥစ္စာပါပဲအာသတ်တဲ့ပစ္စည်းပါပဲအဲအာနာနာဆွန်းဆိုတော့ရှင်းနေတယ်ပါသွားတာပေါ့ဒီထဲမှာရှင်းတော့တဲ့တော့ပါဏဆွေရည်တဲ့ဆွေရည်ဆိုတာကျော်စွာ7ပါးစီအဲဒါနောက်ပြီးတော့ခါရဏိယခဲဝယ်ဆိုတာဘာဝနာ ခဲဝဲတို့မုံခဲဝဲတို့သွန်ဟင်းမဟုတ်တဲ့ဥစ္စာတွေခဲဝဲတို့ဟောပါတယ်မုံမျိုးမျိုးတွေဖြစ်ပြီးမျိုးမျိုးတွေဒီလိုမျိုးတွေတွေပါလေလည်းပါတာပေါ့လေအကျွဲတော်ပါလေများစားကောင်းတဲ့ဥစ္စာအဝတ်ဆိုတာဝတ်သင်္ကန်းများများနဲ့ဝတ်သင်္ကန်းအဲဒါကြီးရလို့ရှိရင် ကိုမိသိသိမထားရဘူးဒါကဒီကအားထုတ်နေတဲ့ပုဂ္ဂိုလ်ပစ္စည်းပလီဘောရငဲအောင်လို့ဆက်စွာတရားဥဒ္ဒနေသနာရာလဲဟောထားတာဝိနည်းရာလဲဟောထားတာရှိပါတယ်ဥဒ္ဒနေရာလဲဗာဏိတိတွေမပြုအောင်ဆိုဟောထားတာရှိပါတယ် ဝိနည်းရကတော့သွန်စားပြီးဟောစဉ်ရာဝကာလိကမနေ့ပိုင်းစားကောင်းတဲ့ဟုတ်ဟင်းမဟုတ်ဆဲပွဲဒီပြီးတော့ရာဝကာလိကစားကြရတယ်ခုလည်းမြတ်အဲ့ဒါတွေကဒီနေ့အခါခန္ဓာရဲ့ဒီနေ့မနေ့ပိုင်းစားရ ညနေပိုင်းကျတော့လည်းမစားကောင်းတော့မစားရအောင်ညလည်းမစားဘူးနောက်တည့်ရက်မနေ့ကျတော့အယုန်တက်တိကစပြီးစားကောင်းတဲ့အချိန်မှာပဲဒါပဲမဲ့လို့အရင်နေ့ကအကတ်ခံထားတဲ့ဆုံးခဲပဲဘောဇင်ညာဝကလိကပစ္စည်းတွေပါဏိတိဖြစ်သွားပြီတဲ့မစားကောင်းတော့ဘူးတဲ့ကတ်ခံထားရင်မစားကောင်းတော့ဒါကြောင့်ဒါဓမ္မတွေဒီလိုက်ခါကာလကြနာမည်မှာလည်းမဟုတ်လို့ဘာလို့စားကြရည်ဆိုရင် ဒါမခံနိုင်တဲ့ဒီတိုင်းပဲလူခံရတယ်နည်းနည်းပိုင်းကခံလို့ရှိရင်အဲဒီနေ့ကိုယ်စားရင်စားမစားရင်လက်စင်ကကျရင်မစားရတော့ဘူးဆိုတာတဏှိဖြစ်သွားပြီဝင်ရောက်ပြီးတော့တရားအားထုတ်ဖို့ရေတရီအေကရီမင်းလည်းဝင်ရောက်ပြီးတော့တရားအားထုတ်ဖို့ပါဠိအားထုတ်ပြီးကြီးလိုက်လို့ရှိပါဠိကကဘုရေရဆိုတဲ့ပါဠိပါဠိကဘုရေမှာပြီးပါတယ်ပါဠိတိကျပြီးတဲ့နောက်ပါဠိတိရှိတာသာရပါဠိဆိုသုံးမိသိမိဟာ ဓမြဓမြလွန်သွားလို့ရှိရင်ဗာဏိတိဖြစ်တယ်တဲ့မသုံးဆောင်ကောင်းတော့အဲဒီမသုံးဆောင်ကောင်းတဲ့ဥစ္စာကိုစားဖို့ရစားပြီးတော့ကခံခဲ့လို့ရှိရင်ကခံလာစားပြီးဒုက္ခပါသိနေတာပဲမနေ့ပိုင်းစားလို့ရှိရင်ဒုက္ခပါအဲမနေ့ပိုင်းစားလို့ရှိရင်အဲဒီဗာဏိတိသိက္ခာဘုံရပါသိရပါသိတယ် ညနေညနေပိုင်းစားလို့ရှိရင်တော့ဥက္ကလာဘောဓနာသိက္ခာကိုဒါလည်းအာဘာသင်နာရအဲဒီဒါနည်းဒီဖြစ်တဲ့ဥစ္စာဆိုရင်စားကောင်းတော့ဒါရတော့ညာမကာလိကာတော်ရည်တော်ရည်ညာမကာလိကာပေါ်တယ်သူကတော့ဒီကနေ့မနေ့ကအတ္တသာလာပြီးဖြစ်စဉ်နေတဲ့ဇမကကာလိဖြစ်စဉ်ဒီနေ့တနေ့လုံးတော့သူကသုံးဆောင်နိုင်ပါလေညလည်းသုံးဆောင်နိုင်တယ်အာယုန်တက်ခင်သုံးဆောင်နိုင်တယ် အောင်တက်ပြီးသွားလို့ရှိရင်မသုံးဆောင်ကောင်းတော့ဘူးသုံးဆောင်လို့ရှိရင်အဲ့ဒါကလည်းဒုက္ခပါပဲဒီမှာပါဇေယပါမောဗတ္တဟာကာလိကဆိုပြီးဗတ္တဟာကာလိကဆိုတာသဗ္ဗိနဝနိတာအဲသောဘစီဤရာရည်ခြင်းလဲဒီဒီရာတော်ရှင်ကို အချမ်းသာဆုံးပါပဲဒါကြောင့်အတ္တမဝိသေသင်္ဃာနိသာနာပြောရှင်သတ္တဟာဂတိကမေလိုခြင်းယောဂဝေဒနာအကြောင်းရှိအဲဒီလိုဒီကညနေပိုင်းနဲ့သုံးဆောင်ကောင်းတယ်ခွန်ရက်အတွင်းမှာသူကသုံးဆောင်ကောင်းတာဒီအချိန်နဲ့သုံးဆောင်ရဒီလိုဒီနဲ့သုံးဆောင်ရစာဖြစ်နဲ့သုံးဆောင်လို့ရှိရင် သွန်စာလို့သုံးကိစ္စပြီးအောင်လို့ဆိုပြီးသားလို့ရှိရင်ဒီဘက်လည်းအာမသင်တာအာရပြောတော့သုံးဆောင်လာတာမဟုတ်ဘူးဒီနည်းပိုင်းတော့လည်းပထမစပြီးတော့စတဲ့နေရာနည်းပိုင်းတော့ကအာရပြောတော့သုံးဆောင်လို့ရပါတယ်ညနေပိုင်းကဒီမုန်းတော့စပြီးတော့အာရပြောနေတာမသုံးဆောင်ရအောင်ဆေးခြင်းနဲ့လေနာလို့လေအောင်လို့ပိုက်အောင်လို့ပြင်ပူလို့စသည်ဖြင့်အကြောင်းလေးတွေရှိမှာပါတယ်ဒီလိုအကြောင်းတွေအကြောင်းလေးတွေ အဲဒီတော့အကြောင်းလေးရှိတဲ့ခါကာလလေးသိခြင်းနဲ့သုံးဆောင်ရခုနှစ်ရက်တိုင်ကိုသားလို့သုံးဆောင်နိုင်တယ်နောက်နေ့မနေ့ခင်းပြီမဲ့လို့အဲဒီသောဘစီတို့ရာရည်ကျင်လဲအဲဒီဥစ္စာတွေဒီကအဆုံးသားတဲ့ပုဂ္ဂိုလ်တွေဒီမှာနောက်နေ့ကြတော့ကျင်တော့မနေ့ပိုင်းနေတယ်လို့အာဟာရအဖြစ်နဲ့တော့မသုံးဆောင်ရဘူးဖြေးရှင်နေတာသုံးဆောင်ရအာဟာရအဖြစ်နဲ့သုံးဆောင်လို့ကျင်ဒီကကာဏီတိ ကာနိတိအာကာနိတိသိခါကိုရတယ်ဒုက္ခအပါဒ်ဒါဝကာလိကမဟုတ်လို့ပါသိတယ်မသိဘူးဒုက္ခတစ်ခုတစ်ခုမှမရှိရဘူးအဲ့ဒါအာကောက်ပါဝိနည်းရတယ်ရှိပါတယ်လို့ရှိရင်ထိုင်းနေလို့ပဲရှိမှပါလို့တဲ့ဒီလိုကမာကြီးရတော့ဘုရားကြီးရောက်တော်မူတဲ့အရိယာဝါဒတွေအရိယာဝါဒတော်များဘုရားတော်ကနာတော်ညာတော်များမတုံ့နဲ့။ဉာဏ်တော်သိတာဘုရားဝဇီဝကခေါ်တဲ့ဓမ္မတူတူလေးကိုရှင်း။ဟာခြားသေးလို့ဆိုရင်ရှင်းတယ် အဲဒါတွေကတော့အကြောင်းကြည့်လို့ရှိရင်အကြောင်းကလည်းဆိုတာယောဂဝရဏအကြောင်းကြည့်ရင်တစ်သက်လုံးကတော့သုံးဆောင်ကောင်းတာပါပဲဒါပေမဲ့လို့အဲဒီသေးသုံးတဲ့ဘုံကသေးသုံးတဲ့မသုံးမနဲ့ရာဝကာလိကအသုံးနဲ့ဆိုရင်သုံးဆောင်ကောင်းမှုအရင်ကကခါရတဲ့စားကနောက်နေခေါင်းနဲ့ရောပြီးတော့မစားကောင်းမှုလို့ဒါဒီမှာပါဠိဖြစ်တယ်ကွာဒုက္ခပါပဲ အဲဈေးတွေကသတ်ခံထားတဲ့စီတို့ပါလေနောက်နေမှာသုံးနေပါလေပြောပြီးတော့မစားကောင်းဘူးဒီလိုအားကြီးတယ်မင်းကြီးကဒါတော့ဘုန်းကြီးကဟိုအဇာတတမင်းကအမှုတော်ဘိညာအဲဝင်ကြီးကဘိညာထားတာနောက်ဆုံးမှမိယာယူနာသုတ်တန်ကတော့ဝိနည်းလို့အာဘသင်တာတော့မဟုတ်ဘူးကမန္တုတ်တိတော့နာလေခါတယ်အခါအဆင့်မရှိတော့ဘူး။ရောင်ရဲမှုပြိတ္တာထောင်းမမှုဖြစ်အောင်လို့ အားထုတ်ပြီးတော့နေမှာဟုတ်တာမှာဟောထားတယ်အဲဒါကြောင့်သွားပြီးတော့ဒိဋ္ဌိပါရမီတရားအားထုတ်ဝိနည်းရသုံးဆောင်ကောင်းဝင်မယ်လို့သုတ္တန်ကဒီသိသိဒီကလာမသုံးဆောင်ပါဘူးတဲ့ဝိနည်းရဆိုရင်တော့ကိုယ်တိုင်ကခါမထားပဲနဲ့သာမဏေတို့သာမဏေတွေပါနေနဲ့အထားလို့ရှိရင်အဲသူတို့ကယူပြီးတော့သုံးဆောင်နေကြပါရဲ့လို့သာဝိနည်းကဘာမှညှိမရှိဘူး နောက်ရက်နောက်ရက်ဒီသုံးတော့လို့ရဒါပေမဲ့လို့သုဒ္ဓါနေကတော့ပန်လေခမဖြစ်ဘူးတဲ့ကိလေသာခေါင်းမလာဘူးသာဝေသောက်ွယ်တွေဒုလောက်ထားတယ်ဆိုတာကိလေသာကိုမခေါင်းပါစေနိုင်ဘူးတဲ့ကိလေသာဒလအချင်းအာနာရဲ့ဒီအာနိသင်ရတာလို့ရှင်းတော့တပေါင်းလားရေပြောင်း၅လားအတွင်းထားနိုင်တယ် ဘုလားပဲအဲဒီကကြော်ဆိုင်ထားနိုင်ဘဝတယ်ကြရှင်းလာတော့ပွဲတော်ပြေတုန်းကလည်းပို့ပြီးဒါပေမဲ့လို့ဝိနိပရိရဲ့အချင်းတော့ခဏရောက်တော့ညစ်ကြတော့တာစီဝရိအမိမျိုးနဲ့မဟုတ်ဘဲနဲ့ပြိခါရသောလာတို့ဒိဋ္ဌာတင်ထားလို့ရှိရင်လည်းဒီမှာဘယ်လိုဖြစ်ထားနိုင်ပါလဲဝိကမနာပြုထားရင်လည်းဘယ်လိုဖြစ်ထားနိုင်လဲဒါပေမဲ့သုတ္တအလိုကတော့အဲ့ဒီလိုလည်းမထားရဘူးသုတ္တနာတော့သူက အဲကိုဝိုးသုံးဆောင်နေတာလေးတော့ပဲဒီစီဝိဆောင်တဲ့ပုဂ္ဂိုလ်ဆိုဒီစီဝိတော့ပဲလားသင်ငယ်ပုံထားနေတယ်ဒီပုံထားလို့ရှင်တော့တာဏီဒီသာဝတာဏီဒီတာဏီဒီနောက်ကြည့်ရဘုံမိသိသိချင်းမပြရဘူးတဲ့ဘုရားတာမင်းကလက်ကိုဆန်းအဲဒီလိုဒီသုတ်ကဟောထားပါတယ်ဒီရတယ်ပေါ်ပြီးတော့ဆန်းလာဇာတိပါထဲမှာလာတာရှိပါတယ်ဆန်းလာရရမင်းလည်းဆန်းပါတယ်ခန္ဓာရဇတ်ဆိုတာ ခန္ဓာရာတိုင်းကမရင်ကသာဝကရပြီးသောထွက်ရသေးရှိပြီးတော့နေတယ်အဲဒီခန္ဓာရာမင်းနဲ့အဘိမိတ်ဖြစ်တဲ့ဝိရိယရဲ့ဝိဟာတိုင်းကမင်းကလည်းပဲတော့ထွက်ပြီးတော့သူကလည်းရသေးသေးနဲ့ဒုနဲ့တူတူတော့ဘူးအောင်တကယ်ကြာပြီးတော့ပြီးနောက်ကြတော့သူတွေ့ပြီးတော့နေရက် နောက်မင်းများကြည့်လို့ပြီးပါမမေးကြတော့ပြီးပြီညီမတော်မှာနေတော်တဲ့မှာနေတော့တော့ပြီးပြီးတော့ပြီးဦးတော့ပြီးပြီးတော့ပြီးရွက်တော့အာတင်တော်တဲ့ဟာတွေရှားဖို့ပြီးတော့စားတော်နေရအောင်ဒီလိုဆိုတော့ဒီနာအောက်ဆုံးတော်တဲ့မှာနေတော့သားတွေတော့မစားရတော့ကျမ်းမာရေးပါလေရှင်နေတာဟုတ်တော့သားတွေပါလေပြင်မရအောင်ဆိုတော့မျိုးရွာကြီးကိုချင်းကပ်နေတာကြတယ်သင်္ကလာတဲ့အခါမှာ ဒီနေ့တော့ခါတော့ငကားတူကသားတွေတော်တော်များများလို့သားတွေတော်တော်များများပြဝိရိယတိုင်းကသောရလာတဲ့မင်းမင်းရသေးပေါ့ဝိရိယဝေဟရသေးတယ်ဆိုတော့ဝိရိယတိုင်းကရသေးရဲ့သာဆိုတော့ခါတရားမရဘူးသာတွေသိမ့်အောင်မှပဲဆိုပြီးတော့ဒီမှာသာသိမ့်တာသာမရှိတဲ့ခါကျတော့ဆောင်းနေပါလေဖြူပြီးတော့သာရအောင် အဲဒါနဲ့နိဒာတရားတော့ဒကာဓမ္မတွေကသုံးတော်သူပါရသားမပါဘူးတဲ့သာမပါတော့ဝိရိယရဲ့တွေကအာနာသိမ့်တဲ့သာရှိတာပဲဆိုပြီးတော့အဲဒီသာကိုအနာရရဲ့တွေကိုသွားပြီးသာပေးတာကိုအနာရရဲ့တွေကဆရာအလောင်းပဲဝိရိယရဲ့တွေကတော့ကိုအကျဉ်းနာအလောင်းပါဘုရားဥဒန်းကြီးကြတာ အဲဒါအနာရယသိဘုရားလုံးကဝေရီဟာယသိဝေရီရတိုင်းကဖြစ်တဲ့ယသိကိုအပြီးတင်တယ်ဝေရီဟာတိုင်းကဒီပြုစားတွေဝရဏာတွေသာဝေသောက်ကိုယ်တွေအပြည့်စုံရှိတဲ့မျိုးတွေရွာတွေကိုစွန့်လာပြီးတော့အခုသားလေးမှသိမ့်ထားရမလားဆိုပြီးတော့ ခဲ့ရတယ်။ဘာမှဘုမနာနဲ့စားလေးကိုသိမ့်ထားရမလားဆိုပြီးတော့ခဲ့ရတယ်။အဲဒါဝိရရဲ့သိကလည်းပဲခံယူမှုပေါ်လို့ကိုယ်ပြောလို့ရှိရင်ဟုတ်ဝင်မယ်လည်းမခံယူဘူး။အမှုဆိုတာအမှန်ပြောရင်လည်းကိုယ်ကဲ့ရဲ့ရှိချပြောရင်ခံယူတာမဟုတ်ဘူး။ဝိရရဲ့သိကလည်းဖြေပါတယ်လည်းဖြေပါတယ်။ယရနာရင်းနဲ့ပြည့်စုံတဲ့သန္တာရာတိုင်းကို ဆုံးမတဲ့အုပ်ချုပ်တဲ့မင်းလုံလာကြတာမဆုံးမကျင်တော့ပါဘူးဆိုပြီးတော့တောထွက်လာတာအခုမှပါဖြစ်လို့ကျွန်ုပ်ကိုဆုံးမရတယ်လေဆိုတာလည်းပြည်နေတာပါမဆုံးမပဲနဲ့အေးနေလို့တောထွက်နေတာကအခုဘာလို့ဆုံးမရလဲဒီလိုပြည်တယ်နေဒီတော့ခန္ဓာခန္ဓာရရည်ရတယ်ပြောပါတယ်ဓမ္မဗနာမိဝေဟငါတရားနိလာအမှန်ပြောတာပဲ အာရမောမေနာရစတိဒီအာနန္ဒာဒီနီလာမမှန်တာငါမကြိုက်ဘူးမှားတာကိုမကြိုက်ဘူးတဲ့ဓမ္မမေဘာသာဘာသာမာနာကယာနီလာအမှအပြစ်မှန်ကိုပြောတယ်ငါမှနာဘာဘာမှုပါလိမ့်မယ်ဒီမကောင်းမှုအကုသိုလ်မလူးလဲပါဘူးတဲ့ပြစ်မရှိပါဘူးတဲ့ညာပြီးတော့ပြောတယ်ညောမှတော့ခန္ဓာတိုင်းအရင်ဒီလေးရဲ့ဒီကလည်းတော့သဘောကျသွားပါတယ်သူကဟိုမှားတာပဲဆိုတော့ဟိုမှားပါတယ် အဲဒီဇာနိပါတေရဆိုရင်သားရရတယ်သိနေတာဒုက္ခအဲလုဒ္ဒနီကြီးကအဲ့ဒီလိုကဒုဒ္ဒနီကြီးကကြက်တယ်မြန်ကြဝီနီးတဲ့ကြက်တယ်ဝီနီးကအာဘာမသိနေတယ်လို့သုဒ္ဓါဒီပါဠိခမဖြစ်တဲ့ဥစ္စာတွေဆိုရင်ကျောင်းရတယ်ဒါကြောင့်ဘုရားဒေတာမှလည်းပဲညာတော်ရဲ့ဒီလိုတော့ကိုမစားဘူး ဒီကံဥပဒေလောက်တာဘုရားကအပြည့်မြတ်ပြန်လာတယ်။ဉာဏ်ပိုင်းဆိုရင်ကွန်စားတယ်ဘာမှပြင်းပြအောင်ဘာမှဒီပြောကြမပြောညနေပိုင်းဆိုရင်တော့ပြောတဲ့ပုဂ္ဂိုလ်ကပြောမှမပြောတဲ့ပုဂ္ဂိုလ်ကလည်းဆေးဆိုပြီးတော့ပြောတယ်ကာကွယ်ပါလေဘာငါနာမတိုင်ခင်ဖြစ်တုန်းကဘုန်းကြီးရိုးရလို့ကမ္ဘောဒီးယားလို့သွားတယ်ဒါနဲ့တော့ဘာဆရာတော်ကြီးကကမ္ဘောဒီးယားဆရာတော်ကြီးက ကွန်ကသူကကွန်စားအဲကွန်ကွန်စားဝင်တယ်ပြီးပြီးတော့သူကဒါကဒီပြစ္ဆပဲတဲ့သိပဲအဘပဲသူကပြောတယ်အဲ့တော့ဘုန်းကြီးလည်းပြန်ပြောဒီပြစ္ဆသိတော့ဟုတ်တာပါပဲလို့သူကဟိုဆန့်ကျင်ပြောလို့တော့မဖြစ်ဘူးသိတော့ဟုတ်တာပါဒါပေမဲ့လို့ တတိတော်မှာအခုကဒီဆေးနဲ့ကြောက်ဖို့ယောဂမရှိဘူး။ဘာမှစားပါဘူး။ပြောရတယ်။ဆေးပဲလေဒီမှာယောဂရှိမှစားရတာ။ယောဂမရှိရင်လည်းစားရတာ။အော်ဘောဓဘာန်ပြင်းတဲ့ပုဂ္ဂိုလ်။ဘောမာရကလေးထုံးစားမယ်ညနေဆိုရင်တစ်ဖက်ယူအဲ့ဒါဆေးဆိုပြီးတော့သင်စားတာပဲ။ဆိုရတဲ့ဘောပေါ့။သောက်ပါနေ။ဒီကြကြနာနာကသာဆို။ဘုလိုရပြီလေ။အဲနာကဘလုံးဆိုပြီးဆိုပြီးကြားရတယ်ပေါ့။ မာဒီမှာလည်းဒီမွန်ညာနေကြတော့တောင်းကြတာပါသမာယာနေလည်းအဲဒီအထုလိုက်ပြီးကျိုးလည်းတော်တော်များတော့တောင်းနေတယ်ငင်းကတော့ဆေးရတော့မတော့ကြပါဘူးအဲဒါဆေးခြင်းနဲ့ဆေးဆိုရင်လည်းအကြောင်းရှိမှတောက်ရတယ်အဲဒါဝိနည်းရာကအပြည့်မရှိပေမဲ့လည်းမနေ့ပိုင်းကွန်စားတာပါမှဒီနည်းနဲ့တော့ပြောကြမရှိပါဘူးဆေးလေးတောက်လည်းမနေ့ပိုင်းမှာပြောကြတာမရှိပါဘူးဒါပေမဲ့လို့ ယောဂီပုဂ္ဂိုလ်တွေအနေနဲ့ကတော့မလျော်ဘူးဓမ္မာရီဘုန်းကြီးတို့များကယူဆပြီးတော့ဒါလေးကိုအသုံးဆောင်ရဖို့ဒီကောင်ကိုထားပါတယ်အလိုလိုက်ရရောက်ဒီလေတော့ချင်းနဲ့ဓနာကွန်စားခြင်းနဲ့ဓနာအဲ့ဒါအလိုလိုက်ရရောက်မာလိခအဲဒီတော့စားခြင်းတော့ချင်းနဲ့ကိလေသာကို မကောင်းပါစေနိုင်ဘူးဘာဝတာမသိပါဘူးပြင်းမရှိပါဘူးပြင်းမရှိနေတာအဲ့ဒါတောင်းပါဓမ္မပူပူလေးပူပူလေးတွေရလာလို့မနေ့ပိုင်းမှာဘယ်ကြိမ်မဲ့စားနေနေဘာမှပြင်းမရှိပါဘူးဒါပဲမဲ့လို့သူ့ချိန်နဲ့သူလည်းစားတာကောင်းပါပဲမနေ့စောစောတစ်ချိန်နေပိုင်းတစ်ချိန်တစ်ချိန်အများဆုံးတစ်ချိန်နဲ့တစ်ချိန်နဲ့စားတဲ့ပုဂ္ဂိုလ်ဒီကသနဲ့ပါတယ်ပဲအဲဒီလိုပြန်ဆောင်တဲ့ပုဂ္ဂိုလ်တွေဆိုဒီနေ့နဲ့ပြီးတာပါပဲ မြင်စားတဲ့ပုဂ္ဂိုလ်နဲ့ရှိရင်ဒါတော်ကကြားထဲမှာဟွာလေးစားတဲ့ညာလေးစားတဲ့တရားယောဂီတွေနဲ့မှတော်တော်စားတယ်ပဲဒါလည်းလည်းဘူးရပါပဲနားလာတယ်ဗာမိခမကြည့်ဘူးဆိုတာဒါကြောင့်ဝီနီးကအပြစ်မရှိတယ်နဲ့လို့သုတ်တံကြတော့မဟာစားတဲ့ဘောသိနေတယ်အဲ့ဒါဒီသုတ်ကသုတ်တံရောဝီနီးရောရောပြီးတော့ဟောထားတယ် ဆောက်လုပ်တဲ့ကောင်းမှုပြုတာသာတော်ခွဲမြတ်ဝယ်စသိမ့်ထားမပြုရသာတော်ခွဲရသာတော်ခွဲရဆိုတော့အာနာသွန်းပါဏာကျော်ကြီးခါရဏီယဆဲဝယ်မှာဘုမှုပါပါတယ်ဒီနေ့လည်းစားဖို့ရှိပါသေးတယ်အဲဝတ်စားကတော့ဝတ်ထာနာဝတ်နေတာတွေကိုဘုရားသခင်ပြတာလည်းဒီစီသုံးဆောင်ဟောတဲ့ဒီစီတဲ့ဒါလည်းလည်းတော့သိမခါရဘူး ဆိုရမယ်စားသောက်ခွင့်များဘုအစာသိမ့်ထားမပြုရနသာပရိတ္တိတာနိအရဗမ ဘာမာနောမရတော့လေနာသပိတစီမပူပင်မဆိုရင်ညာအဲဒါတွေမရတဲ့အတွက်လည်းပူပင်ကြောင့်ညာခြင်းမရှိပါနဲ့ကြောင်းမြည်တဲ့ခါကျတော့ဘာသာတွေကောင်းတဲ့ပြည်စုံအောင်မရအဲစားကြတဲ့ပြည်စုံအောင်မရအဝတ်ထဲတော့ပြည်စုံအောင်မရဒီလိုလည်းဖြစ်နိုင်တယ်ပြည်စုံလည်းလည်းစိတ်မပူပါနဲ့မကြောက်ပါနဲ့မဆိုရင်ပါနဲ့အဲဒီလိုအားလေး အာယုံပြုပြီးတော့စိတ်ကိုရင်းစိုးရင်းနဲ့ရှင်းနေပါစိုးရင်းနဲ့ရှင်းနေတယ်တမာတိမဖြစ်ဘူးပေါ့ဒီလိုဓာတ်တွေလည်းပဲစိုးရင်ဘူပါနဲ့ကိလေသာတွေရှင်းဒါကြောင့်အဲဒါတွေနေရာမှာအကြောင်းပြုပြီးတော့စိတ်ကူးလေးဖြစ်လာရင်ဒီစိတ်ကူးလေးတော့ကျွမှပဲရမှာပဲကျွမှပဲရမှာလေဒီကတော့ဒီတိုင်းမဖြစ်နိုင်ရဘူးလို့တော့မရဘူးအဲသင်ញင်ပြီးတော့ပြင်နေတဲ့အင့်တယ်တော့ကြာဒီတိုင်းဒီတိုင်းရှုမှတ်ပြီးတော့ဘယ်ဖို့သင်ញင်ပြီးရှုမှတ်ပြီးပဲ ဒါပါပဲသူကတူတူပါအိတ်ကြီးပြောကြံကြည့်ရင်းတို့ကိုပဲအဲ့ဒါတွေပဲသာသာဝဲတဲ့အဝတ်စားတဲ့ရင်းတို့ကိုပဲမရလဲမရတော့လဲပဲမရရင်လည်းပဲစိတ်ထဲမပူမကြောက်ရလို့ပြောဒါကပြိတ္တိသေးဆိုမကြောက်သွေးညာပါတော့ဓမ္မသုံးလုံးပါဘုရားမသွေးညာဘူးလို့ဆိုလိုပါတယ်ဒါလည်းပြော ယင်းတို့ကိုပဲမရလေစိတ်แท้မပူးမကြောက်ရာ သတိသတိတော့ဒါယီနပါရလောလသာဝိရမေကုက္ကုသာနာပမေစီယသာကနေတုသာကနေတုသယနေတုအပတရေတုဝိရိယဘိက္ခုအပတရေတုဘိက္ခုဝိရိယအထာတနေတုသယနေတုအပတရေတုဘိက္ခုဝိရိယ ဘိက္ခုသံဃာဘေးကိုရှုမြင်တော်ရဟန်းသည်ဘိက္ခုသံဃာဘေးကိုရှုမြင်၍သံဃာဘေးမှလွတ်မြောက်ရဟန်းသည်အာထုံးနေသောယောဂီရဟန်းသည်ဇာယီဇံဝင်စားလေရှိသည်ဇာယီအာရမဏလေးဇာလက္ခဏပါလေးဇာလို့ဖြင့်ရှုလေရှိသည်အတ္တဖြစ်ရာဤပါရလောလော ခြေဖြင့်ပြတ်ပေါ်လောလီဒီနာအတာမဖြစ်ရဒီကတောင်းမှထားတာပါတိမောက်သီလနဲ့အဲသမာဓိအကျင့်ကိုဟောပါလို့တောင်းမှထားတော့သီလကလည်းရှိရပါတယ်လို့ပါသွားပါလို့သမာဓိကိုထောက်ပံ့တယ်ပါတယ်လို့ပါအခုမှသမာဓိမှာသမာဓိဖြစ်ပုံမှာပါလာပြီးတော့ဟော သာမယာလေးကိုရှုမြင်တဲ့ပုဂ္ဂိုလ်သာသနာတော်မှာရဟန်းပြုတယ်ဆိုသံဃာဝိဒ္ဒဒုက္ခတော်မောသနာသာယဆိုပြီးရဟန်းပြုလာတာပဲဘိက္ခုဆိုတဲ့ပုဂ္ဂိုလ်ကလည်းသံဃာရေဗျာအိက္ခတိတိဘိက္ခုသံဃာရေသံဃာနဲ့ဗျာဘေးကိုအိက္ခတိရှုမြင်တတ် အမျိုးသားများဒီဆောက်ကိုဘေးကိုမျောမြင်ပြီးတော့ဒီဘေးကလွတ်မြောက်ခြင်းတော့အဲဒီကျောင်းတော်ဒီညာပြရတာကိုဒီဘေးကလည်းတဲ့ကြောင့်ဟောပြီးတော့အိုရနာရသေရအိုရနာရသေရဒီဘေးညွှန်မြင်ပြီးညာပြရသေချာစဉ်းစားကြည့်ကြောက်ကြတယ်ကောင်းတယ်အောင်းနေပြီးတော့တို့ဒီဆောက်ရတဲ့ကျောင်းဟာဖြင့်အခုကိုမြန်မာမှာတွေ့ရတဲ့လူတွေရှိညာနေရှိအဲလူပြည့်လား အဲသင်္ကာလလည်းငရေပင်လည်းပညာပင်ရညာဆိုရင်လည်းသာရိပေရိပင်ရဒီဘောဇာယရနာတွေလည်းသူသင်ကြလို့ရှင်ရှင်ရှားဖွေရညာဆိုရင်လည်းညာလိုက်ဟိုမှာအလုပ်ကိုင်းနေဆောင်ရွက်ကြတယ်ရှိဆောင်ရွက်ရဒီနေ့ကျတော့ပြီးသွားတယ် ချို့ပုဂ္ဂိုလ်ဒီလူဖြစ်လာတဲ့အတွက်ဘာမှအထူးမရဘူး။ဒါနာကုသိုလ်လည်းပြုကောင်းမရဘူးသီလကုသိုလ်လည်းကောင်းမရဘာဝနာဆိုတော့လုံးလုံးမရပဲနဲ့လူသိသောတွေအများကြီးပဲသူက။ဟန်တွေကလည်းပဲဒီလိုပဲဟန်တွေကလည်းပဲအရိယာတိသင်ပြပြီးတော့သင်ကုန်းသွားတာလည်းရှိတာတဲ့။ဒီပုဂ္ဂိုလ်သာပေကျမ်းကနေတတ်ပြီးပို့ချပြီးတော့သင်ကုန်းသွားတာ။ ပฏิဘာဘက်ကနေပြီးအထီးရောက်ရောက်အာမထုတ်လိုက်ရဘူးအချိန်ကုန်သွားတာလည်းရှိတယ်ပြီးတော့တဘဝမိမိတို့ရရှိရှင်ဤကုန်သွားတယ်လို့ပြောတာပါဘာမတည့်ဘူးတဘဝပြီးတဘဝဖြစ်ရဘဝမှာပฏิဘာဘက်ကအာထုတ်တဲ့ပฏิဘာအရေးအသွေးတဘဝပြီးတဘဝတိုးတက်ဖို့ရဟာမတိုးတက်ခဲနဲ့ဒီလိုပဲအချိန်ကုန်သွားတယ် အဲနောက်ဘဝတွေလည်းဒီလိုပဲဘဝအသေးဖြစ်လိုက်အိုလိုက်နာလိုက်ပြေးလိုက်ဘဝအသေးဖြစ်လိုက်အိုလိုက်နာလိုက်ပြေးလိုက်လူကြီးရဲ့ဖြစ်နေတော့မှမတက်တာဘူးအဲလူမဟုတ်ဘဲနဲ့ဘယ်လေးပါးတွေရောက်သွားရင်တော့ဒါဆိုတာပေါ့နေရာတော့နေရာတော့ကြိတ်တာလို့ဆိုမမြင်ရတော့ထောက်အောင်လို့လူတွေမြင်ရတဲ့ဒိဋ္ဌာန်တွေလည်းဖြစ်နေလို့ရှိရင်ဘုရောနေရာမကြဘူးတဘွားပြီးတော့အဲလူလောက်လည်းတဲ့ရှိတာပဲများပါတယ်တိုက်ကြတာလည်းများအဲဒါကြီးလည်းနေရာမကြပါဘူးဒီသားတပါးတွေဒုက္ခတွေရောက်နေတာပါပဲ အဲဒါတော့သံဃာဘေးဒေသတွေးကြည့်ကြောက်စရာပဲအဲဒီသံဃာဘေးကိုကြောက်ပြီးဒီသံဃာဘေးကလွတ်မြောက်ဆိုပြီးတော့ရဟန်းပြုကြတာကိုရဟန်းပြုပြီးတော့မြတ်စွာဘုရားသုံးပါးတဲ့အတိုင်းသီလသမာဓိပညာကျင့်နေကျင့်ရအဲဒီလိုမကျင့်မဲနဲ့နေလို့ရှိရင်ဉာဏ်ကြဖို့ဆိုတာလိုသွားတာပဲဒါကြောင့်အဲဒီဘိက္ခုသံဃာဘေးကိုမျှောင်းမြင်ပြီးတော့သံဃာဘေးကလွတ်မြောက်ဖို့ရ ရာကျင့်သုံးအားထုတ်နေတဲ့ယောဂီရဟန်းဘာလို့ရမလဲသာယီသာဝင်သာနိုင်ရမယ်အာရဏုပနိဒာဆိုတာအာယုံကိုကပ်ပြီးရှိတဲ့ဇာသမထဇာပေါ့အပိုင်း10ပါးအတုပါ10ပါးအလုံးတတိ10ပါးအလုံးတတိ10ပါးထဲမှာတော့ဇာမရတဲ့ကမ္ဘာတွေလည်းပါသွားတယ်ယမဝိဟာရ၄ပါး ကျွနာရိပုတ္တရာဆိုတော့မြတ်ဟာရိပတိကုလပင်ညာသာဓုဝဝဋ္ဌကျွနာရိပုတ္တရာဆိုတော့အာရုပကမ္မထာက၄ပါးအားလုံးဒီလိုရင်းမှပြတာကမ္မထာ40ရှိတယ်အဲဒီကမ္မထာ40ထဲမှာသာဓုဝဝဋ္ဌဆိုတဲ့ဒါ၄ပါးကိုရှိတာကတော့ဝိပဿနာနဲ့ဆိုင်ပါတယ်ဆိုတာဒါလည်းကမ္မထာထဲမှာထည့်တာအဲဒီဟာတွေကတော့ ဇာရအောင်ရှုတဲ့ကမ္မထာနေနေပါဘူးဒီညာရတာမတုံပါဘူးအဲဒီဇာမရနိုင်တဲ့အနုဒတိအာရိတိကုလပညာမကုံလည်းကျိုးတယ်ဇာမရနိုင်တဲ့ကမ္မထာရှိအဲဒီဇာမရနိုင်တဲ့ကမ္မထာကလည်းသမာဓိဖြစ်အောင်လို့အားထုတ်ရတာပဲသမာဓိဖြစ်အောင်အာယုံကစိကလိကပြီးယူရတယ်အတိုင်းဆိုရင်လည်းပထူကတိုင်းဆိုမြေပုံသဏ္ဍာန်လောက်ပြီးအဲဒီမြေပုံသဏ္ဍာန်လေးကိုမျက်စိနဲ့ကြည့်ပြီးတော့ ပထဝီပထဝီမြေမြေမြေပြီးတော့အများအားရှုနေရတယ်။အားလုံးတရားတွေကတော့ဒီတရားကိုကျေးဇူးကအာယုံကြည့်ကြ။ဒါကလည်းလောကသိနေတော့မြေကြီးပဂရိမြေကြီးရှုနေကြတော့ရပါတယ်။အဲဒါတော့အယောင်စင်းကမ္မဋ္ဌာန်းကလည်းနီးနီလအမျိုးရောဗိဒဝါရောလောဟိတအမျိုးရောဩရဒအဖြစ်ရောအဲ့ဒါကြတော့ ကြည့်ရှုမယ်ဆိုဒါတော့ရပါတယ်ဒီလိုဆိုရင်အမျိုးအမျိုးဒီဒီရှုရှုဝါဝါကတွေရှုတယ်အပြတ်ရှုနေတယ်အတိုင်းအာတုဝကန္တာနေဆိုတာကတော့ရှုရသိမလို့လားဆိုအာတုဝသူသေးပါမိတွေဆိုင်ပြီးတော့ဆရာပြည့်ပြောမှာရှိရတယ်အာတုဝသူသေးပါမိတွေကျတော့နည်းနည်းကြောက်ကြွညံ့တယ်ပေါ့အဲမရှိဘူးကြ။ဉာဏ်နဲ့အာယုံ အာနာပါနာကတော့ကျူလို့လွယ်ပါရဲ့အာနာပါနာအာနာပါနာထွက်တဲ့ဝင်နေကျူလို့နာဒီဝကဝင်နေထွက်လေဝင်တိုင်းထွက်တိုင်းတိုက်တိုက်ပြီးတော့ဝင်နေထွက်လေအဲ့ဒီနေရာတွေကစောင့်ပြီးတော့ကျူဝင်နေထွက်တယ်ဝင်နေထွက်တယ်အဲ့ဒါဝင်နေထွက်လေကြည့်ရနေပြီးစောင့်ရှုနေဝင်နေထွက်လေကျူရတာပါတော့ဒါကြောင့်ကြောင့်ကတော့မျက်စိနဲ့အောင်းနဲ့ဒီကကျမ်းဂန်လေး အနေအားဖြင့်အရင်းကဝင်လေထွက်လေကိုရှုဖို့ပါလားဒါပေမဲ့အခုအခုတော့ကိုဝင်လေထွက်လေအဲသိရဌာနလေးရနေပြီးကြည့်ပြီးတော့ဖြစ်ဖြစ်တော့လို့ဒီလိုရှုရတယ်ညွှန်ကြားတာတွေရှိတာသူကလည်းပဲဒါနဲ့အကျိုးပြီးတော့မယ်မှားတယ်လို့ဆုံးနိုင်မှုပေါ့လေဒါပေမဲ့ရှင်းရတင်လာကတော့အဲ့ဒီဥစ္စာမဟုတ်ဘူးဝင်လေထွက်လေရှုရတယ် ဝင်လေထွက်လေဒီပဲရှိဘူးသမာရိယအောင်သွားတယ်လို့အပြည့်ပြည့်ပြီးအောင်လို့အထုတာမဟုတ်သေးဘူးသမာရိယပြီးတော့မှအာနာပါနဇံရမှာအဲ့ဒီဇံဝင်စားပြီးတော့ပေါ်ရပေါ်ရယုံနာတွေရှိရမှာဥပက္ခအဲဒါကြောင့်ဇာယီအာရဏုပနိသာအပြင်အာယုံတို့ကပ်ပြီးတော့ရှိရမယ်သမာရိကြောင့်ရှိရမယ်မေတ္တာကမ္မထာရှိမယ်ဆိုရင်လည်းချမ်းသာပါစေချမ်းသာပါစေ ရောက်ရောက်အာပြုပြီးတော့ဝိသဘာကအာယုံတော့အာယုံမပြုအောင်ယောက်ျားဆိုရင်ယောက်ျားမိန်းမအာယုံပြုပြီးတော့တယောက်တည်းအာပြုရှင်ပြည့်တာထွက်တတ်တယ်မိန်းမကလည်းပဲယောက်ျားတယောက်တည်းအာပြုပြီးတော့ရှိလို့ရှိရင်ပြည့်တာထွက်တတ်တယ်ဒါကြောင့်သဘာကအာယုံချင်းနဲ့ရှိရတယ်သဘာကသဘောတူတဲ့ယောက်ျားယောက်ျားရှင်မိန်းမမိန်းမရှင်နေအလားသမာပါစေသမာပါစေသမာကိုနဲ့ယဉ်ကျေးတဲ့ပုဂ္ဂိုလ် ချမ်းသာသွားစေလို့နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ချမ်းသာပါစေချမ်းသာပါစေအဲ့ဒီနှလုံးသွင်းနေတာလည်းပဲအာယုကပြီးတော့ရှိနေတယ်ဒါလည်းဇာရနေတာအဲ့တော့ဇာယီဇာဝင်စားရမယ်အာယုကပြီးတော့ကြွရမယ်လက္ခဏုပနိဇာရဆိုလို့ရှိရင်တော့ဝိပဿနာရှုတာလက္ခဏုပနိဇာပဲလက္ခဏာရှုတာသဘာဝလက္ခဏာယုံနာတရားတွေသဘာဝလက္ခဏာရှုတယ် နေသာရူပနာတလက္ခဏာရှိအဲဒီဝဒနာလက္ခဏုပနေသာအဲဒီလိုလည်းရှိရမယ်ပါရလောလောခြေဖြင့်မြတ်ဘောလောလီနီနာသာမဖြစ်ရခြေနဲ့ဘောလောလီတံပြောခြေနဲ့ဘောလောလီနဲ့ဆိုတော့ဒီညီဒီညီညီရနာလုံးလုံးနဲ့ဝေါ်သွားလိုက်ဒီသွားလိုက်ပေါ့ဒီဒီသွားကြည့်လိုက်ဒီဒီသွားကြည့်လိုက်အကျိုးကတယောက်တည်းနေတာကိုဒီလိုဘုရားဒီကသွားနေတာ ခုအပြင်လည်းတရားထုတ်နေတဲ့ယောဂီတွေကြီးကြည့်တာပေါ့ဟိုဘက်ကပါနေတယ်ဒီတရားထုတ်တာပြညာကြောက်ပြီးအထုတာကတော့ပြင်းမရှိပါဘူးအဲ့ဒါတော့မဟုတ်ဘူးသူကဟိုလူနဲ့တွေ့ဖို့သွားလိုက်ဒီလူနဲ့တွေ့ဖို့သွားလိုက်ဟိုသွားကြည့်လိုက်ဒီသွားကြည့်လိုက်တော့မျက်စိကြပေါ်လာတယ်ပဲသူကလည်းအဲခြေတော့ကြပေါ်လာလမ်းပလျားလို့ခေါ်တာပဲလမ်းပလျားလို့ သံဃောဝင်စားလမ်းမများလို့ပြောရတယ်လမ်းမများကြဘူးဟိုတရားလေးနဲ့ကိုနှလုံးသွင်းပြီးရှုနေဟိုစီလျှောက်သွားမနေနဲ့ဒါပါပဲဆိုတာရှင်းရှင်းလေးပါဒါတော့မပြတ်ပါဘူးပုဂ္ဂုစာပုဂ္ဂုစာမဝေရမေသင်္ချောင်ရာဤပုဂ္ဂုစာဆိုတာဘုံမျိုးရှိညာညာမှာဒီမှုပြုကောင်းလေလားမပြုကောင်းလေလားတော့ဒီလိုပုဂ္ဂုစာရှိတယ် ဒါကတော့ပြင်းမရှိပါဘူးဒါဒီကုသရှိကိုရှိနေတာအချို့ကဘာမှဒီလိုကုကုသမဟုတ်ခွန်းနဲ့အာဒီဒီစီမာဒီဒီစီသူတို့စနာတွေလောက်လျှောက်လုံးတာဒါမစင်ကြဘူးအပြီးတော့တာအဲဝိနိတိကဝုန်းနဲ့ယူကောင်းသလားယူကောင်းသလားဆိုတာကတော့ဒီလိုကုကုသရှိတဲ့ဥစ္စာပါပဲဒါပေမဲ့အဲ့ဒီကုကုသရှိရင်လည်းယူကောင်းလေလားမယူကောင်းလေလားလို့ယုံမသားများရှိရင်လည်းသို့တင်းတော့ကိုအဲ့ဒါမလို့မလို့အောင်ဥမာနည်းနည်း အာယုံတက်လေသလားမတက်လေသလားဗာမြရှိနေတော့သွားပြီးတော့ဆုံးတော့တော့မသားရဘူးလေအဲနေ့လည်းကြတော့လည်းမွန်းလွဲလေသလားမလွဲလေသလားလို့ဗာမြရှိနေတာကြီးနဲ့သွားပြီးတော့ဆုံးမသားရဘူးဟာဒီပစ္စည်းကဒီချင်းသုံးဆောင်ကောင်းလေသလားမသုံးဆောင်ကောင်းလေသလားတော့နားမလဲပဲနဲ့ဗာမြရှိနေနေအဲ့ဒါအဲဒီပစ္စည်းမသုံးဆောင်ရဘူးသတိနားလည်တဲ့ပုဂ္ဂိုလ်မင်းများပြီးမသုံးဆောင်ကောင်းလေသလားသုံးဆောင်ရအဲဒါကိုကုသ အားလေသလားမအားလေသလားဖြစ်နေတဲ့ပုဂ္ဂိုလ်ဟာမိမိပြုကျင်တဲ့ပုဂ္ဂိုလ်ပြုသေးပဲနဲ့အဲ့ဒါကိုရှောင်ရမယ်ဒါကိုဒီကယုံမှားဟုတ်တယ်လားမဟုတ်တယ်လားခါရန်သင်တာနဲ့ယုံမှားတယ်တဲ့သိတော့မပြည့်စုံတော့ကောင်းတာကတော့လက်ချေလှူရှားတာကကောင်းတယ်နောက်တော့လှူရှားလို့တော့ပြင်အောင်မယ်ယုံမှားလှူရှားတယ်လားကိုကောင်းတယ် ံဃောဝင်စားလမ်းမမြလူကြကိုကိုကင်းရမည်လူကြလက်ချင်လူကြဟတ္တကိုဘုရားပါရကိုဘုရားသမာဓိရှိနေတဲ့ပုဂ္ဂိုလ်တရားနှလုံးသွင်းအားထုတ်နေရင်လက်တချီတွေလှုပ်ရှားနေတာပဲရှိနေတယ်သူအားနဲ့သူငြိမ်းနေတာလက်တချီတွေလှုပ်ရှားနေတဲ့ပုဂ္ဂိုလ်ကသမာဓိမရှိဘူးဒါကြောင့်လှုပ်ရှားမှုကင်းရမယ်နောက်တစ်ခုပုဂ္ဂိုလ်စားလည်းရှိသေးတယ်အဲဒါ မတော်မသင့်တာတွေပြုမိရဲ့ပြောမိရဲ့ဆိုပြီးတော့ပြန်စဉ်းစားပြီးတော့ပူပူနေတဲ့ဥစ္စာသိပူနေတဲ့ဥစ္စာပုဂ္ဂိုလ်စားအဲဒီပုဂ္ဂိုလ်စားကလည်းဟောနိဗ္ဗာန်၅ပါးနဲ့ပါတယ်သူကသမာဓိအနှောင့်အယှက်ဖြစ်နိဗ္ဗာန်၅ပါးအဲဒီပုဂ္ဂိုလ်စားလည်းပဲသိရမှာပါပဲဒီလားသမာဓိပညာတွေကျင့်မှုရတယ်မကျင့်နိုင်ဘူးဆိုတော့ကျင့်လုံးပြီးပြီပုဂ္ဂိုလ်စားဖြစ်တတ်တယ်ဒီလိုအရွယ်ကြီးမှသောသောကတော့ မကျင့်လိုက်ဘူးဆိုပြီးတော့ပူပန်တတ်ပြီးတော့ပုဂ္ဂိုလ်သားရတယ်သောသောကလည်းပုဂ္ဂိုလ်သားမပြောင်းတာကတော့သောသောကလည်းပြုစဉ်ပြိဋ္ဌာရီပြုထားမှဖြစ်မှာအခုအရေးကြီးဆုံးကတော့လက်ချေမလှုပ်ဖို့ပါပဲအဲလှုပ်ရှားကိုယ်ကိုပြင်းရမယ်အဲလှုပ်ရှားတော့ပြင်ပြီးတော့ဆက်လာပဲကောင်းပါလိမ့်မယ်ဒီမှာကဆိုင်တော့ဆိုင်မှာဆိုင်မှာသူကသိပြီးတော့ရင်းကြည့်တော့လှုပ်ရှားတာပို့ပြီးတော့ရင်းကြည့်တယ် ကာယနာလေးပြောရမယ်သံဃောဝင်သာသမဏယသုကြပုဂ္ဂိုလ်ကင်းရမည်အလကားပါလို့လည်းသူကကြောက်တယ်စကားပြောနေတဲ့ကကြောက်တယ်သုကြနာကြည့်တယ်လက်တွေသုကြနာကြည့်တယ်အဲဒါတွေဟာတာကုဇာမာရကုဇာခေါ်တယ်လက်ကြည့်ကမြင်နေတယ်သွားမှာပေါ့ သမာဓိမရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်တာသမာဓိရှိကိုယ့်အဝင်နဲ့ကိုသူးဆိုင်ပြီးရှိနေတဲ့ပုဂ္ဂိုလ်မှာလက်တွေရှိတယ်ဒီလိုလုပ်ကြတာလည်းမရှိပါဘူးအဲဒီတော့မလုပ်ကြအောင်လို့လာလည်းမများရဘူးလုပ်ကြလည်းမရဘူးရှိတဲ့အာယုံကိုကျုပ်ပြီးတော့နေရမယ်ဇံဝင်စားနေရမယ်အာရုံတစ်ပါးနေတာလက္ခဏာပါးစဉ်ဇံဝင်စားပြီးတော့နေရမယ် နာသမေစေယမမေ့ရတဲ့တော့ပုဂ္ဂလိကမမေ့ရဆိုတာကလည်းမဖို့ရသည့်တရားကျင့်သိဉာဏ်နဲ့တရားတွေမမေ့တာလည်းရှိပါတယ်ဒါပေမဲ့လို့ဒီနေရာကတော့အဲ့ဒီမမေ့တာဟုတ်ပုံမရဘူးဒီပြည့်နေရာတွေကလည်းမမေ့တာတွေအများကြီးပါနေထတယ်ဒီနေရာကတော့အဲ့ဒီလက်ချေတွေမလှူရှားဖို့ရှုသင်တဲ့အာယုံကိုရှုမိဖို့ဘယ်လောက်ပဲလိုပါလိမ့်မယ်မမေ့ရဆိုတာလည်းဇာငုံဝင်စားရမယ်လမ်းမများရဘူး လက်ရှိတွေမလုပ်ကြဘူးအဲ့ဒီအမှုတွေမမေ့ပါနဲ့အဲဒါလည်းဝင်စားနေဝင်စားရှိနေရှိနေပါအဲ့တော့လက်ရှိတွေထုတ်ရှားမှုမဖြစ်အောင်လည်းပဲရှင်းရှင်းဆောက်ရှောက်ပြီးတော့ဒီမှာမမေ့ပါနဲ့ဘယ်တော့ပဲလိုပါလိမ့်မယ်ဘယ်တော့ပဲလိုကြတော့ဒီသာပါသိပညာမမေ့တယ်အများကြီးပါတယ်သာသနေသူတရနေသူအပတာရေသူဘိက္ခုရေရာအထထုတ်ခြင်းအပတာရေသူ နေပါသောအတန်ရှိကုန်သောဝါအတန်စိတ်ကုန်သောဒါနဲ့ဆိုတော့ဒါမရှိတာကိုပြောတာပါပဲအဲအဘာသာရေသူနေပါသောအတန်ရှိကုန်သောဝါအတန်တိစိတ်ကုန်သောအာသနေသူနေရာတို့၌၎င်းဝိနေသူအိယာတို့၌၎င်းဝေရိယနေရာ၏သိဉ္ဉေနဲ့အတန်တိစိတ်တဲ့အိယာနေရာကြောင်းအဲဒီမှာနေပါ ဒါမှသူကတမာရီဖြစ်မှာ။ဒါနေသူပူညာနေတဲ့နေရာနေလို့ရှိရင်တော့တမာရီဖြစ်အောင်ရှုဖို့ဖြစ်ပါတယ်။ကောင်းဆုံးကတော့တောထဲမှာတောကြောင်းနေပြင်သိကောင်းတာပေါ့။အခုနေကကာလမှာတောထဲသွားနေလို့တဲမတော်လို့တော့တောကြောင်းနေရာကောင်းတယ်။ဟောနေမှာငါစိတ်ဓာတ်ဆိုတာသူကတော့တောထဲဆိုတော့အတန်းမရှိသလောက်ပါတော့မှတိတ်ဆိတ်ရာထုကအနံသိနေရောက်ပါတော့ ဒီရိတ်တာထဲမှာလည်းလမ်းလမ်းမကြီးနဲ့တယ်မကြီးလို့သက်သာတော့သက်သာပါရဲ့ဒါပေမဲ့လည်းအမှန်ကတော့ရှိတော့လို့ရှိသေးတာပဲอืมဒီပါဝင်ခြင်းကနေပြီးတော့ရေဒီယိုတွေဖွင့်ပါလေဖွင့်အဲဒီတော့လည်းရှိတာမလို့တော့ရှိတာအဲဒါရှိပါများတော့လည်းအဲ့ဒီအသမင်းအဲ့ဒီစီစိတ်မြောက်ခွင့်နဲ့လည်းငြိမ်းပြီးတော့သွားနိုင်ပါလေဒါပေမဲ့လို့သိဉ္ဉင်တဲ့နေရာကြလို့ရှိရင်ပိုကောင်းတယ်ဒါကြောင့်မို့อืมသိဉ္ဉင်တဲ့ ကျောင်းမှာကျောင်းမှာဆိုတာအိယာနေရာကိုပြောတာပါပဲဒီမှာစလုံးကဘယ်လောက်ပဲရတယ်ကျောင်းမှာလည်းတော့အိယာနေရာဆိုလို့ရှိရင်တော့ဒီမှာစကားလို့မရဘူးမမေပဲလားဆင်းရဲရအကြောင်းမှနေရနေဆိုအကြောင်းမှဆိုအိယာနေရာဆင်းရဲတဲ့နေရာမှာနေရနေတာပါပဲအဲဆိုရမမေပဲလားဆင်းရဲရအကြောင်းမှနေရနေ လားပါလဲကပြည့်စုံသွားပါနောက်တကတာနေရဏဗုလိကရိယသာဂရိယံပစေယတာတိတန္တိမာယံဟတံခိတံမေထုနံဝိပစေသဝိဘူတံနေရံ အိပ်ပြောခြင်းအိပ်ငယ်ခြင်းကိုဘူးလီများစွာနာကရိယာမပြုရအိပ်နေတဲ့အချိန်မများစီရဘူးတဲ့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအိပ်ချိန်မများရဘူးညသုံးပိုင်းနေ့သုံးပိုင်းပိုင်းထားပြီးတော့နေ့တော့ဒီနေ့လုံးပါပဲဒီဝတစင်ကမေနနိပိဇာယအာရဏိဓမေစိတ်တံတော်လေတိ ဒီဝသတနေ့ပါလုံးမနေ့ကစပြီးညနေရှင်းကုန်ပြီတောင်သင်္ကမေနသဇိညာသွားခြင်းဖြင့်၎င်းဒီကစားသာထိုင်ခြင်းဖြင့်၎င်းအာဝရဏိယဓမ္မေဟိသာမြတသောကိလေသာတရားတို့မှစိတ်တံစိတ်ကိုပရိသောရေတိစင်ကြယ်စေသုတ်သင်စင်ကြယ်စေဒါကျင့်ဝတ်သာဓုရနေယောဂကျင့်ဝတ်ကိုဒီလိုဟောတာ အဲဒီမှာဒီနေ့လုံးပညာလျှောက်တဲ့အခါလျှောက်လိုက်ထိုင်တဲ့အခါထိုင်လိုက်ရတာကတော့ဒီတဲ့ပါတာပေါ့လေရပြီးတော့အထုလို့ရပါအဲပညာလျှောက်လိုက်ထိုင်လိုက်ညာခါရလိုက်ပညာလျှောက်လိုက်ထိုင်လိုက်ညာခါရလိုက်လက်အိမ်တွေမပါဘူးနေ့လည်းအိပ်ရမယ်ဆိုမပါဘူးမြတ်စွာဘုရားဟောတဲ့ဒါကရိယာမျိုးယောဂကျင့်ဝတ်တယ်မပါဘူး အဲဒါပညာကျောက်တဲ့ထိုင်နေအဲရတယ်ဆိုတာကလည်းအလကားကပညာကျောက်နေလို့အလကားကရနေုံနဲ့ထိုင်နေုံနဲ့မဟုတ်သေးဘူးတရားတစ်ခုခုနှလုံးသွင်းနေမှာဒီကပြောခဲ့တဲ့ဇာယီအာရဏုပနိစ္စလက္ခဏုပနိစ္စတစ်ခုခုရှုပြီးတော့အဲပညာကျောက်ရမယ်ရရမယ်ထိုင်ရမယ်ဝိပဿနာနဲ့တော့အသင့်လျော်ဆုံးပါပဲသမထသမထကတော့ပညာကျောက်လို့ရှိရင်နည်းနည်းတော့သူကပြည့်မှာ ဝိပဿနာကလည်းမပြည့်ဘူးသွားရင်လည်းသူကရှုရတာအဲဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေတော့အနာဆင်ပြေပါရဲ့ဗျာသွားလည်းပဲညာလန်းနေပဲလန်းနေကြွတယ်လန်းနေချတယ်မပြောရှုမှသွားနေရက်ချင်ရက်ချင်နဲ့ရက်တယ်လှည့်ချင်နဲ့လှည့်တယ်အဲတခါကြောက်ကြလို့ရှိရင်ညာလန်းနေပဲလန်းနေကြွတယ်လန်းနေချတယ်တော့မှတ်သွားနေတရားကြနေရင်လည်းရက်တယ်ရက်တယ်မှတ်နေတာ ရနေတာကြလို့ချင်းဘိုက်ကဖောင်းတာပိန်တာတောင်းနေလို့ကြားတာမှတ်ချင်တယ်မှတ်လို့ရပါတယ်ဖောင်းနေပိန်နေဘယ်လိုလဲမှတ်လို့ရဝါနေရကထိုင်နေရလို့ချင်းထိုင်နေတယ်ထိုင်နေစိတ်ကလေးမှထိုင်ချလိုက်တော့ထိုင်နေထိုင်နေမှတ်ပြီးတော့ထိုင်သွားထိုင်နေတဲ့ခါကျတော့ထိုင်နေထိုင်နေမှတ်နေအဲဒါဖောင်းတာပိန်တာတွေသင်ကြတာဖောင်းနေပိန်နေမှတ်နေတာဝါရဝါရီမပြတ်မှတ်နေထိုင်နေလည်း အဲဒါဆရာနေပြီးတခါထားရင်များပြီလို့ထားရင်ကမှားထားတာကိုမှားထားပြီးရလို့ရှိရင်ရတာမှားအဲနောက်ဒီစဉ်းရသွားကြလို့ရှိရင်လည်းညာလားနဲ့လည်းနဲ့ကြွားတဲ့နှမ်းတွေကမပြတ်မှတ်နေမှာအနည်းဆုံးတစ်ဆက်ကမှဓမ္မလောက်အနည်းဆုံးပေါ့လေနံပါတ်3မှာရရင်လည်းပိုကောင်းတာပေါ့ဓမ္မလောက်ရရင်လည်းအနည်းဆုံးဒီနေ့လုံးတစ်ခါတည်းမှတ်နေရတယ် 10မိနစ်ဆိုလို့ရှိရင်အမှတ်ပေါင်း60အနည်းဆုံးအဲဒနာရီဆိုတော့60ပေါင်း6လို့ဆိုတော့36 3600ဖြစ်သွားမှပေါင်း3600ဒနာရီအများကြီးရတော့တယ်ဒီနေ့လုံးဆိုတော့3000ကျော်နဲ့လေ4000လောက်အများကြီးရတယ်ဆိုတော့လည်းအများအေးတဲ့ချင်းထုတ်လိုက်တော့ကျင်တော့အဲ့ဒါမရတာဘူး

အဲမေဇိမယံသကောင်ယံကြတော့အဲဒီကြတော့ဟောတယ်အိမ်မယ်ဆိုရင်အိပ်ဖို့ရမယ်ဆိုတော့ခွင့်ပြုထားပါတယ်လဲရနာပါခြင်းဟောရောက်ပြီးတော့အေးရမယ်ဒါကတရားညွှန်ပြတဲ့တရားတွေမှာလဲရလဲရပဲစောင့်ပြီးတော့အိပ်ဖို့ရည်ညွှန်ကြားဒါပေမဲ့လို့ကိုယ်ရိယာဘုံနဲ့ကိုယ်ကျမ်းမာရေးနဲ့ပြီးပြီးတော့ လည်းပဲနဲ့အိတ်တယ်ပဲအပြစ်တော့ကြီးမကြီးကြီးကြီးတယ်မရှိပါဘူးဟောအလျော်ဆုံးအကောင်းဆုံးကိုသူကသင်ပြထားတာအဲကိုသင်တယ်လို့ကြည့်ပြီးတော့အဲ့မှာအိတ်ပေါ့အိတ်တဲ့အခါမှာအရေးကြီးတာကတော့ဥဋ္ဌာဏပညာမနတိကတော့ရတယ်ဘယ်ချိန်ကြထမယ်ဆိုတဲ့အချိန်နှလုံးသွင်းနေရှိရမယ်အဲဒါကောင်ရံဆိုတော့10နာရီအခု10နာရီနဲ့ဆိုလို့ရှိရင်10နာရီလောက်ရှိအောင်ကအညာဝူးရံဖြစ်10နာရီကကျော်ပြီး2နာရီလောက်ရှိအောင်က သကောင်ရာဖြစ်တယ်နှစ်နာရီလောက်ကြာထားမယ်တဲ့လုံးဝကတည်းတည်းပို့ပြီးတော့နေနိုင်နေနေနေလည်း၃နာရီပေါ့လေပုံအဲဟိုဘုရားဟောထားတဲ့ညကြတာကတော့ညသကောင်ရာ၄နာရီပဲရှိတယ်အခုချေစောဘောဆိုလို့ရှိရင်လည်း၅နာရီဒါတော့ဆိုရင်ဒီလုံလောက်တာပါပဲအဲဒါအိပ်ပါတဲ့လဲလျောင်းအိပ်ပါအိပ်ပြီးတော့နည်းနည်းကြတော့ စောစောထားပြီးတော့ပစ္စည်းမယာမမှာလည်းပစ္စည်းမယာလည်းပဲဉာဏ်ချောက်လိုက်ထိုင်လိုက်ဉာဏ်ချောက်လိုက်ထိုင်လိုက်အာဝရဏိယတရားတွေမှာစိတ်ကိုစင်ကြပါစေဇာယီမပြတ်ရှုနေရမယ်အဲဒါကိုအိမ်မှုပြီးပါဆိုတာပြောညသကောင်ညာလောက်သာအိပ်ပြီးသိရင်ဆိုလက်အိပ်တာမရှိဘူးဆိုအိမ်မှုပြီးပါတယ်နေတံနဗုလီကရိယာနေတံအိမ်ငယ်ချင်းအိပ်ကြောခြင်းကဗုလီ နာဘူးလီကလေးရများစွာမပြုရအဲ့ချိန်နာနာထားပြီးတော့မအိပ်ပါနဲ့အဲထိုင်လိုက်ပညာသွားလိုက်သာတရားရလိုက်အဲဒီအရိယာဘုသုံးပါးနဲ့အားထုတ်ပြီးတော့နေပါအိမ်မှုနီးပါးနိုးမှုများတယ်နိုးမှုများဆိုကနာနိုးတာတရားတရားရှိရင်နိုးရတယ်တရားမရှိဘဲနဲ့နိုးလာတော့လေဒါကတော့ကျေးဇူးမများဘူး ရားမရှိဘဲနဲ့နိုးနေကာမဝိတ္တဇဝါရဝိတ္တတွေကြောက်ကြနေတော့အိပ်ပျော်နေတာတော့ဟန်ကြပုံမရဘူးလို့ဆိုတော့အကုသိုလ်တွေများနေဂာဂရိယပစေဂာဂရိယနိုးကြခြင်းကိုပစေသိက္ခာရည်အဲဒီဝဲပါတဲ့နိုးကြမှုနိုးကြတဲ့အခြင်းမမီဝဲပါနိုးကြမှုများရမယ်အဲ့ဒါပဲခေါင်းကနေ့တနေ့လုံးညာဦးရံ ။ကောင်ရံအိပ်ပြီးတော့မနေ့ပိုင်းမနေ့စောစောရအဲထိုင်လိုက်ပြညာသွားလိုက်အရိယာဘုသဘာဖြင့်နိုးပြီးတော့အာထုံနေရမယ်တဲ့ဇာကရိယာနိုးကြခြင်းကိုအသေးအဓိကမြှဝဲရမယ်ပြုလုပ်ရမယ်ပါပဲ။နိုးကြခြင်းညာစီရမယ်။အဲဒီမှာအာတာပိကိလေသာပူပန်စေတာသမဗရာလုံးလာဝိရိယနဲ့ပြည့်စုံနေဖြည့်ကျွေးအဲဒီမှာပေါ်ပေါ်ဆဆမဟုတ်ဘူးတဲ့အာတာ။အာတာပိ ကိလေသာပူလောင်စေတတ်တဲ့သမဗရာလုံလဝိရိယနဲ့ပြည့်စုံရမယ်သမဗရာလုံလဝိရိယနဲ့သမဗရာလုံလဝိရိယနဲ့မပြတ်မစဲရှုမှန်နေလို့ရှိရင်ကိလေသာတွေမဝင်နိုင်ဘူးဟောတယ်လို့ပဲอืมမာနုံတန်ငယ်ချင်းများမိရဲပြီးတော့ပူးနေရင်ကောင်းတွေပါလေလာပြီးတော့မအောင်နိုင်ဘူးအဲဒါလိုပဲသမဗရာလုံလဝိရိယနဲ့မပြတ်မစဲရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့သာနာမှာကိလေသာမဝင်ဘူးကိလေသာတွေမဝင်ဘူး အဲမရှိမှပဲနဲ့လုံလဝိရပေါ့ရောနေတဲ့ပုဂ္ဂိုလ်တွေကိလေသာတွေပြင့်နေတာလုံလုံအားထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ကိလေသာတွေဖြစ်နေပြင့်နေတာအားထုတ်ဝင်မဲ့ရောရောအားထုတ်နေရင်အဲဒီကြားတဲ့ကြားတဲ့ဝင်ဝင်ကိလေသာတွေကပြင့်နေတယ်အဲဒါတွေရှုမှပြီးတော့ပဲနေရတာပဲဒါကြောင့်အာတာပိကိလေသာပူပူလောင်စေတဲ့သမထရာလုံလဝိရနဲ့ပြည်စုံနေဖြစ်၍အဲသာဂရိယာနိုးကြခြင်းနိုးကြတဲ့အကျင့်ကိုပဇေယဒီဝရမည် အားထုတ်ရမယ်လို့ဆိုလိုတာပါပဲအဲဒါကိုကြိုးစားထက်တာကြိုးစားထက်တာပြန်လဲဆိုအာတာပိကိလေသာပူပန်စီတဲ့လုံးလဝီရိယထက်တဲ့တဏ္ဍာနဲ့ကြိုးစားရမယ်လို့ဆိုလိုပါတယ်အခုဒီကယောဂီအားထုတ်နေပြီးအတိုင်းပါပဲအန္တရာဟန်ကြပါတယ်ဒီအညွန်ကြထားတဲ့အတိုင်းပဲအခုအားထုတ်ကြဆိုရမယ်အိမ်မှုကြီးပါအိမ်မှုကြီးပါသောမှုများသောမှုများကြိုးစားထက်တန်စီရမည်ကြိုးစား လှည့်စားခြင်းကို၎င်းဟတံရဲရွှင်ခြင်းကို၎င်းခိတ်တံပျော်မြူးခြင်းကစားခြင်းကို၎င်းပဝိဝတံတန်စာဆင်ခြင်းနှင့်တကားမေထုနာ မေတော်မှုကို၎င်းဝိပဇဟိပဲဆွံ့ရ၏အဲဒါမှာ တန်တေကြည့်ခြင်းနဲ့ပြရမယ်တဲ့ခန္ဓာကြိုးစားအားထုတ်တယ်ဆိုပြင်းရင်တော့ဖြစ်ဘူးပြင်းတဲ့ပုဂ္ဂိုလ်တွေပဲအားထုတ်နိုင်မှာလို့အကျိုးကဒီအဓိပ္ပာယ်နည်းနဲ့အားထုတ်ရတယ်ဆိုတာမပြအားထုတ်နေရတော့သူကအားမထုတ်နိုင်ဘူးအဲပြင်းတာနဲ့အားမထုတ်နိုင်ဘူးခဏတည်းပြုတ်တဏှာကြီးတော့အားထုတ်ဒီနေ့မှတဏှာကြီးတော့အားထုတ်စကားတွေပါလေပြောအဲဒီလိုပဲသဘောကျကြတယ် အဲဒီသာသနာ့ရေးကမှာနေရောညရောမပြောင်းစဲအားထုတ်နေရတယ်ဆိုတော့ကြောက်ကြတယ်ပြင်းတာကိုသူကအဲဒါပြင်းပြင်းကိုပယ်မှာမပြင်းမှပြအားထုတ်နိုင်မှာပြင်းပြင်းပယ်ပါအားထုတ်နေရင်တော့ပြင်းပြင်းပြောင်းလာပါပြင်းနေရင်အားထုတ်နိုင်မရှုနိုင်မနိုင်အဲမပြတ်ရှုမှနေပြင်းပြင်းသူ့လိုလိုပြောင်းသူ့သူ့ပယ်နေဖို့မလိုပါဘူးသို့တော့အဲဒီရှုမှတ်နေရင်လည်းပြင်းတဲ့စိတ်အဲလျှော့နေတဲ့စိတ် ကမ္မထံထွက်ခြင်းတဲ့စိတ်ကလေးဖြစ်လာရင်ပြည်ခြင်းလေးဝင်လာတာပဲအဲ့ဒါရှုမှတ်ပြီးတော့ပြရမယ်လို့ပယ်မှရှင်းမှာပြင်းလှဲ့စားပြီးအောင်းမြစ်ကလေးတော့ကြာနေတာလေဒီစားခြင်းနော်အောင်းမြစ်ကလေးကြာနေပြင်းလှဲ့စားခြင်းမာယာစားလှဲ့စားမိမိမှာအပြစ်ရှိနေပါရဲ့ပြင်းမရှိအောင်ဟန်ဆောင်ပြီးတော့နေတာတဲ့မိမိပြစ်ဘယ်လိုမှမသိစေခြင်းမူဖုံးကွယ်ပြီးတော့ပြင်းမရှိအောင်ဟန်ဆောင်ပြီးတော့နေတဲ့သဘော အဲ့ဒါလည်းမရှိပါဘူးနဲ့မတို့ပဲနဲ့အထုတ်စီအောင်ပြောလို့ရှိရင်အဲ့ဒါမြန်ကြဆရာကအင်းကျူစာအထုတ်နေတာပဲတရားတွေတိုးတက်နေတာပဲဆိုပြီးတော့မပေးဘူးမပေးတော့တရားမတက်ဘူးပေါ့အေတုဝိညူပူရီသောအာတထောအမယအေတုဝိညူပူရီသောအဲဥစုဇာတိကောအာတထောအမယဝိအာတထော စင်လဲကောက်ကြည့်ခြင်းမရှိတော့အမာယာဝေလက်စားခြင်းမရှိတော့ဥစုဇာတိကောချောက်မှသောသဘောရှိတော့ဝိညာဉ်ပူရီသောပညာရှိပုဂ္ဂိုလ်ဒီအေတုလာခဲ့ပါတဲ့မြတ်စွာဘုရားထိတ်ခေါ်တယ်အဲဒီတော့ပုဂ္ဂိုလ်လာခဲ့ပါဒါလို့ရှိရင်အားထုတ်လို့ရှိရင်မကြခင်တရားတို့ရသွားမယ်တရားတို့ရအောင်လို့သူကညွှန်ကြားရမယ်လို့မြတ်စွာဘုရားအဲဒီလိုပုဂ္ဂိုလ်ကိုထိတ်ခေါ်ပါတယ်အဲဒါအရေးကြီးတယ်ချောက်မှတဲ့ပုဂ္ဂိုလ် အဲကိုယ်မှာအပြစ်ရှိနေတာချွေရင်းနေတာကိုသူများမသိအောင်ဖုံးကွယ်တဲ့သဘောကမာယာလှည့်စားတာခေါ်တယ်မာယာမာယာများတယ်ဆိုတာလှည့်စားတာကိုယ်မှာမရှိတဲ့ဂုဏ်ကိုပေါ်ပြပြီးတော့ဟန်ဆောင်ပါမယ်လို့ဆိုတာကတော့သထောသင်လည်းကောက်ကြည့်တာခေါ်တယ်ကွာကိုယ်မရှိတာကိုယ်တရားမလုပ်ဘဲနဲ့ထုတ်တဲ့အကြောင်းအဲကိုကမျိုးကြမနေဘဲနဲ့မျိုးကြနေတဲ့အကြောင်းအဲဒီလိုမဟုတ်တဲ့ဂုဏ်တွေ ဟုတ်တယ်လို့လောက်ပြီးတော့ပြောနေလို့ရှိရင်ငါကောက်ချစ်ဆင်းလဲတာပဲအဲ့ဒီလိုကောက်ချစ်ဆင်းလဲခြင်းမရှိဘူးတဲ့ဟုတ်ရင်ဟုတ်တာမဟုတ်ရင်မဟုတ်တာဘွားထုတ်ရင်ထုတ်တာတွေးရင်လည်းတွေးတာကောင်းရင်လည်းကောင်းတာမကောင်းရင်လည်းမကောင်းတာအမှန်တိုင်းထုတ်ပေါ်ပြီးတော့ပြောရမယ်ဟင်းရင်းသုံးပါးများထံလည်းပြောရမယ်ဆရာသမားထံပြောရပူရေးရှိတာပဲဆရာသမားထံပြောရမယ်တဲ့ဒါမှသူကဆရာသမားပြည့်ပြင်ဖြစ်ဖြစ်တာလူမမာနဲ့ဖြည့်စရာတော့လူမမာက ယောဂတိုးတက်တာတော့ရော့တာတော့အမှန်တိုင်းပြောမှာမှန်တိုင်းမပြောလို့ရှိရင်ဆေးစရာမလုပ်တော့ဘူးယောဂတွေတိုးနေပါရင်တက်တာကြောင့်ပြောလို့ရှိရင်လည်းတို့ဆေးပေးရတော့မယ်ပြီးတော့ပြင်းတော့ငါဆေးပေးလို့မလိုပါဘူးဆိုရင်ယောဂတွေတိုးတယ်တိုးကုန်တာယောဂတွေရော့နေတာနဲ့ကြောက်တော့ဖြစ်နေတာနဲ့တိုးတက်နေတဲ့အနေသွားပြောလို့ရှိရင်လည်းအမတန်ပြင်းထန်တဲ့ဆေးပေးဒုက္ခရောက်တာဘောသူကအဲလူမမာကသူကအမှန်တိုင်းပြောမှာအဲဒီလိုပဲ တရားထုတ်တဲ့ယောဂီပုဂ္ဂိုလ်ကလည်းကမ္မဋ္ဌာန်းဆရာကအမှန်တိုင်းပြောမှအကြီးကြီးတယ်မာယာလှည့်စားခြင်းဆိုတာလှည့်စားခြင်းဆိုတာဘယ်ရမယ်တဲ့မရှိစရာဘူးဟပ်ပါရေခြင်းတဲ့ဒါကလည်းယောဂီပုဂ္ဂိုလ်တွေနဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေမလျော်လို့ပါဘူးနိဗ္ဗာန်ဘုရားတော့ရေရင်ပါအာဝသင့်တယ်လို့ဒီလိုမရှိပါဘူးတော့ဒုဒ္ဒန်ကြီးပါ အာတန်ရေခြင်းကိုလည်းပြရမယ်တဲ့ရေရဲဆိုတာ6မျိုးရှိတယ်ဒါကအတင်းကကျမ်းတွေကပြရတယ်ပြုံးရင်ပိတအပိတအဲဒီပိတပြုံးုံမြတ်အပိတကတော့ပြုံးရည်လေးပေါ့အဲပြုံးရည်အဲဒီနှစ်မျိုးကတော့ယဟနာများမှလည်းရှိပါတယ်ဆရာယဟနာများပြုံးရည်ဆိုဒီမျက်လုံး မျက်လုံးတော့ပွင့်ပြီးတော့ပြုံးုံလေးပြုံးတာတော့အမှုဆုံးပေါ်တယ်ဥစ္စာတွေကပြုံးုံလေးပြုံးတာဒါကသွားတွေပါတယ်မပေါ်ဘူးအဲဒါပိတာခေါ်အမှုဆုံးကျုံကျုံရင်းတယ်ဒါပြုံးတယ်လို့ပဲခေါ်ပါတယ်ဒါမှရေတယ်လို့မခေါ်ဘူးပြုံးတယ်လို့ခေါ်သွားလေးပေါ်လာအောင်ကတော့ရေတယ်လို့ခေါ်တယ်ကပြုံးရည်လေးပေါ်တယ်အဲ့ဒီနှစ်ခုကတော့တရားရနာပုဂ္ဂိုလ်တွေလည်းရှိတာပါအဲ့ဒါလောက်ကတော့ဒီမကြီးပါဘူးဒါလောက်ကတော့သူကဆရာရနာပုဂ္ဂိုလ်တွေလည်းရှိတယ် အဲ့ဒါကတော့ကြောင်းရတယ်ဆိုတာရှိရမှာနောက်ဝိဟပိတဥပဟပိတဝိဟပိတကတော့မျက်ရည်တွေပါလေကြတော့အောင်ကြီးတာအဲဥပပိတကတော့ဥပပိတကတော့သူကဝိပိတကလည်းကြတော့ဝိပိတက အတန်လေးမြည်တာအောင်လေဒါအတန်လေးမြည်တာအတန်လေးခီးခီးခီးခီးနဲ့ဘာသာရာအတန်လေးပါသူကကြီးကြတယ်တော့မဟုတ်ဘူးအဲခီးခီးနဲ့ဘာသာရာအတန်လေးမြည်တာဝိသိတဥပါတိတကတော့သခုံတို့ခေါင်းတို့နည်းနည်းလှုပ်ရှားပြီးတော့သွားအောင်ရည်တာတဲ့သူကနည်းနည်းလေးကြမ်းဒါမှလည်းသိမဆိုးလေးဘူးအဲဒါကလည်းပဲအဲဒီလာစားပုဂ္ဂိုလ်တွေမှာရှိနေတာပါပဲ။ နော်အပါဟပိတနဲ့အပိဟိပိတဆိုတာအတွင်းထံရတာရှိငြိကြအောင်လို့ရတာအဲအပါဟပိတအတိဟိပိတအပါဟပိတငြိကြအောင်လို့အပါဟပိတနောက်ပြီးတော့ကိုယ်တွေပါရင်ရင်ထိုးအဲဘယ်လက်လံလဲသွားအောင်လို့ကိုယ်ကားကြည့်အောင်လို့အဲဒါတော့အပြင်းထန်ကြတာပါလေအဲဒါကတော့အတိဟိပိတအဲဒါတွေကတော့သိရမှာဒါတွေကတော့ယောဂီပုဂ္ဂိုလ်တွေနဲ့သိရမှာပါပဲ အဲရေပြာရှိရင်ပြုံးယုံလောက်သွားလေးအင်းငယ်ပေါ်ယုံလောက်သုံးဖို့အသားလေးနည်းနည်းလေးညီယုံလောက်အဲအဲ့ဒါဆိုရင်တော့တာပါပဲဒါတော့နဲ့တော့တယ်ဒါလည်းပြင်းပြီးတော့ရေလို့မတော်ဘူးတဲ့ရေချင်း6ပါးတန်းတော့ရေချင်း3ပါး4ပါးပေါ့လေအများဆုံးဒါတော့ပဲကြည့်ကြမယ်ခိတ်တာကျော်မြူးချင်းကစားခြင်းကျော်ပါကစားတာလည်းဘုရားတူတူပါကျော်မြူးချင်းကစားခြင်းကိုဖြင့် ကြော်မြူးခြင်းကစားခြင်းနှုတ်ဖြင့်ကြော်မြူးခြင်းကစားခြင်းနှမျိုးရှိတယ်တဲ့ကိုယ်ဖြင့်ကြော်မြူးကစားတယ်ဆိုတာကတော့ကိုယ်နဲ့ကစားပုံနဲ့အမျိုးမျိုးပေါ့လေအာကစားတော့ဘာလို့များဒီကစားတာတွေလည်းရှိတာပါလဲဟွန်းကစားတာအမျိုးမျိုးတွေရှိပါတယ်ကိုယ်ဖြင့်အဲလူတွေဝိနည်းတဲ့ဘာသာကတော့အငူလီပါတော်တကေပါစိတ်တရားဆိုတာကိုအငူလီပါတော်တကေလက်ကတိ ထိုယုကစားခြင်းကြောင့်ဗာစိတ်တရားဗာစိယပါသိနေပါသာရကယဟန်ကြီးကမတ္တသဝိယဟန်ယဟန်ကလေးကိုလက်ကလေးထိုးပြီးတော့ကစားလို့ကလေးတယောက်ပြီးတယ်တော်တော်ကျမ်းသာတယ်သူတော်လေးသာတဝကိယဟန်ဆိုတာငယ်လေးတုန်းကအသက်20ပြည့်မှာညာခါမယ်ဆိုတဲ့ဥပဒေကမရှိသေးဘူးဒီကအော်နေသိက္ခာပုဒ်ကမရှိသေးတော့ငယ်ငယ်လေးတွေရန်ပြထားတာတော်တော်ငယ်တဲ့ကလေးတွေပါပဲသာတဝကိယဟန်တွေကတော့ကြီးတယ် အဲ့ဒါမဆောင်ကြီးတဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့ဒီရဟငယ်လေးကိုကိုရင်လေးလို့ညီမမို့အဲ့ဒါလေးကိုအင်းလည်းနဲ့ဆွပြီးတော့ကြည်အောင်လုပ်တာနဲ့ကြာတော့မောပြူပြီးတကတာသိတယ်တဲ့အဲ့ဒါအကြောင်းပြုပြီးတော့သိခါကိုပြညာတာဒီငုရိပါတော်လေးလေဒီထိုးရကစားခြင်းကပါစိတ်တရားပါစေရပါသိမည်လို့အဲဒီလိုလည်းနဲ့ကစားတာတွေလည်းရှိတယ် တင်နေမြင်နေပါတယ်နဲ့ဒီလိုကစားတာတွေလည်းရှိတယ်ရုပ်တွေနဲ့ကစားတာလည်းရှိတယ်ကြာထိုးတာတွေဘာတွေအကုန်လုံးပေါ်လေမှာအာကျွေရကစားတာတွေရောဖွဲရိုက်တာတွေဘာတွေဒီဘာတွေအကုန်လုံးပေါ်ကစားတာတွေလားဒီကိုယ်နဲ့ကစားတာတွေစိတ်နဲ့မှတ်ပြီးကစားတာတွေလည်းရှိသေးတယ်စိတ်မှတ်ပြီးတော့မနေသီးကဆိုစိတ်ပုံးပြီးကစားတာတွေရှိနှုတ်ကစားတာကနှုတ်ကမြင်တာပေါ့လေဒီကတော့ကစားတာခိုင်းတိတာတွေကစားခိုင်းနေတယ်ပြီးဘုံဘုံလုံးလုံးကအာစရည်နဲ့တရားတွေလောက်တာအဲဒီလို ကိုယ်ပြင်ကစားခြင်းနှုတ်ပြင်ကစားခြင်းစိတ်ပုံးတာကတော့စိတ်နဲ့ကစားတဲ့သဘောတော့ရှိတာပါဒါပေမဲ့ကိုယ်ပြင်ကစားတာလည်းသူထည့်တာအဲဒီတော့စားခြင်းမြူလူခြင်းပျော်ပါခြင်းတွေမရှိပါစေနဲ့တူနဲ့တူနဲ့ပြောင်းလှောင်ပြီးတော့ကစားတာတွေရှိပါသေးတယ်အဲဒါလည်းနှုတ်ကစားတယ်လို့ဆိုရမှာပဲသို့မဟုတ်လည်းအခြေပြပြီးတော့ အဲကစားတာလည်းရှိတယ်အဲဒါလည်းကိုယ်ကကစားတယ်လို့ပြောမှာအဲ့ဒါတွေအကုန်လုံးသိရမှာလေယောဂကစားအဲယောဂီပုဂ္ဂိုလ်ညာအကုန်လုံးသိရမယ်ရှိလက်သာရေပြောပါကစားမေတုံကင်းရမည်ပဝိဘုသာကိုယ်ကိုဆင်းရဲကစားဆင်းရဲပြင်းဆင်းခြင်းနှင့်တကွဗရမယ်တဲ့အဲဒီကိုဆင်းရဲကစားဆင်းရဲနေတဲ့ ပဲရမယ်လို့ဆိုပါတယ်ဒါပေမဲ့ဒီထဲမထည့်လောက်တာနဲ့မထည့်ရအောင်အဲဒါစင်ချင်းစင်ချင်းဆိုတာတွေကတော့လူမှာတော့မျိုးမျိုးပေါ်တဲ့စင်သားတွေနဲ့ဒါတွေလိမ့်ပါလေလို့ဥစားတယ်သဘင်တွေလည်းအမျိုးမျိုးထားပြီးတော့စင်သားတွေရှိပါသူသူလူမျိုးနဲ့သူရနဲ့သူစင်သားတွေအများကြီးရှိပါတယ်အဝစားတွေလည်းမျိုးမျိုးဝို့ခိုလို့ဒီလိုဝို့တာတွေမျိုးမျိုးရှိပါတယ်အဝစားတွေသာဝတင်နေတဲ့ဝို့စားတွေဝို့စားရှိယဟန်ဆိုတော့ ပြင်းပြဝတ်တော့မဝေးရဘူးရဟန်းဝတ်ပဲဝေးရရဟန်းဝတ်ပဲမဲ့အဲ့ဒီဝတ်ဒီကောင်းတယ်ကောင်းအောင်လို့လုပ်ပြီးတော့ဒါသာစင်သာရှိသေးတာပါပဲအယောင်မျိုးမျိုးနဲ့အဝတ်အထည်မျိုးမျိုးနဲ့သာပါတင်နေအောင်လုပ်တာရှိတာပဲအဲ့ဒီတော့ကိုကိုတစားဆင်နဲ့ဆင်ရင်နဲ့ဝိဘူတာလည်းกินရမယ်တဲ့ဒါဒီထဲမှာမထက်တော့လို့ထည့်ရမလားကြီးကြီးလည်းသာရေပြောပါကစားမေတော့กินရမိမေတော့အားရမရှိရအဲ့ဒါလည်းกินရမယ် အဲဒီမှာသိရဝေရဏိသိခာပရံသမာဓိယာမိလို့ဆောက်တည်ရတဲ့အတိုင်းလားကျင်းရမှာအဲဒါကမေတို့အကြီးခေါ်တယ်မေတို့အငယ်တွေရှိတယ်ကျင်းရမှာလေဒီအဲဒါတွေတော့ကြာမှပြောရမယ်ကိုင်ဒါလေးဆိုကြအောင်ဤလေသာရေပြောပါရေပြောပါသာမေတုံကင်းရမည်အဲဒီမေတုံကတော့ကအများသိနေတဲ့ မမြတ်သောမူအာရုံမှာစရိယာမူကျင်းရမယ်အဲဒါတော့မယုံရင်မကြမ်းတမ်းတော့လည်းပဲနူးညံ့သိမ်မွေ့တဲ့မယုံဆိုတာရှိသေးတယ်တဲ့အဲဒီအရာကခုနပါးရှိအဲဒီခုနပါးလည်းပဲကျင်းဖို့လိုပါတယ်ဒါလည်းပဲသုတ္တန်ဒေသနာတော်ဟောထားပါတယ်ရှိရလည်းပဲဒီချိန်တော့ဟောဘူးပါအဲမယုံငယ်ခုနပါးတဲ့ဒါရဟန်းတော်များ ဒီလားရှင်တို့ယောဂီတို့ဘုံတွေတို့ဒါတွေကင်းမရတယ်အရေးကြီးတာပေါ့လေဆိုတာတွေကသိထားမှလည်းကောင်းမယ်ပေါ့အဲဒါလူလောကကဉာဏ်နဲ့မေတော်မျိုးတော့မဟုတ်ဘူးဆိုတာဒါပဲနဲ့တော့အဲယောက်ျားမိန်းမအချင်းချင်းကိလေသာဖြစ်ပွားတဲ့အမှုတွေပဲအဲဒီကလေးခုနှစ်ခုရှိတယ်မေတော်ငယ်ခုနှစ်ပါးတဲ့ မြတ်စွာဘုရားဟောတာပါဠိတော်မြို့ပါဘုရားဆောင်းမှုကလေးနဲ့ဆောင်းမှုကလေးဆောင်းမှုကလည်းရိုက်ထားတာမဟုတ်တော့ဒီမှာလည်းခက်ကြည့်ကြည့်ရခေါပေါင်းများစွာဆိုရင်တော့ရာကောင်းပါရဲ့ဒီမှာလို့ကျမ်းသားနဲ့မေတော်မှုတော့မပြုဘူးထားပါတဲ့ဒါပေမဲ့လို့အဲယောက်ျားနဲ့မိန်းမအချင်းချင်း ထိပါပြီးတော့ဒဏ္ဍာရနဲ့ပို့တာနှိမ့်နေပေးတာကိုဗာရလက်ခံနေလို့ရှိရင်လည်းဒါလည်းပဲမေရုံနဲ့ဝင်မဲ့တဲ့ပြင်းနေတဲ့မေရုံမဲ့တဲ့ဥစ္စာအဲ့ဒါလည်းကျိုးကမကင်းကြဘူးကျိုးရန်တော်တွေဒကမတွေပါလေနှိမ့်နှိမ့်ခံတော့ဘာလို့ဒုက္ခတွေကြည့်ရဲ့အဲ့ဒါမလို့ကောင်းတဲ့ဥစ္စာတွေလည်းဥစ္စာအဲလောကောင်းတဲ့ဥစ္စာတွေ ဥပုသနေသီလဆောက်တည်နေတဲ့ပုဂ္ဂိုလ်တွေလည်းဒါလည်းအဲမာဓုကာမတွေလည်းနှိမ့်နှိမ့်ခံတော့ပါလည်းဒါမလို့ကောင်းတဲ့ဥစ္စာတွေလည်းမာဓုကာမမျိုးသမီးတွေမှလည်းပဲဟောကြားပြတဲ့ပုဂ္ဂိုလ်ကအဲနှိမ့်နေပုသပေးတာတွေဒါတွေတာယာပြီးလက်ခံရမှာတွေမဟုတ်ဘူးဒါတွေသင်ရမယ့်ဥစ္စာတွေပဲသူကအဲဒါကိုကြည့်သူ့လိုပဲကြီးထားပါလေပုသနှိမ့်နေပုသနှိမ့်နေခြင်းသင်ရမယ် ယောက်ျားယောက်ျားချင်းချင်းပုဒ်သနေနေတာတော့ကိစ္စမရှိပါဘူး။မိန်းမမိန်းမချင်းချင်းမျိုးသမီးမျိုးသမီးချင်းချင်းပုဒ်သနေနေတာကိစ္စမရှိပါဘူး။ဒါတော့ပြင်ပြပါ။အဲအမှန်အကြီးကျယ်သောဟာရှိနေဘယ်သူမှမရှိဘူး။အဲသူသူနှိပ်ပေးမှဖြစ်မယ်ဆိုရင်တော့ဒါကတော့ခွင့်ပြုရမှာတတ်နိုင်တာအကြီးကျယ်သောဟာဖြစ်နေတာ။ဒါတော့မဟုတ်ရင်တော့တောင်းယူယူမှာတော့ဒီမျိုးသားနဲ့မျိုးသမီးချင်းချင်း ဘုဒ္ဓနှိမ့်နေတဲ့ဥစ္စာကတော့กินရမယ်ဒီလိုပုဂ္ဂိုလ်ရမกินဘုန်းကြီးတွေကြွရားနေရှင်ယောသမီးအနှိမ့်နေခါနေတယ်လို့ကြားဘုဒ္ဓနှိမ့်နေกินရမယ်ပြီးတော့ကျုံးရဲ့ကြည်စားကျုံးရဲ့ကစားဘုဒ္ဓနှိမ့်နေတော့မလုပ်ပါဘူးတဲ့ဒါပဲမဲ့လို့တဝုနဲ့တဝုနဲ့ပြုံးရယ်ပြီးတော့ကြည်စား ကစားညာလာယူကြမောကြတွေပြောကြပြုကြပါလေဒီလိုဟာလုပ်တယ်လေအဲ့ဒါလည်းပဲမေရုံငယ်တစ်မျိုးပဲဘုဒ္ဓနှိမ့်တယ်ပြုံးရဲ့ကြည်စာပြုံးရဲ့ကြည်စာကြည်ရကကြည်ရပြန်လုံးချင်းဆန္ဒနဲ့ကြည်ရဘုဒ္ဓနှိမ့်တယ်ပြုံးရဲ့ကြည်စာမနဲ့ကြားလို့ကယောက်ျားနဲ့မိန်းမအပြန်လာမှသိအောင်လို့ယောက်ျားယောက်ျားချင်းမိန်းမမိန်းမချင်းလာတော့ဒီထဲမထည့်ပါဘူး ဘုရားနေနဲ့ကလည်းအမျိုးသမီးနဲ့အမျိုးသားပဲယုံရယ်ကစားတယ်ဆိုတာလည်းပဲကြည်စားတယ်ကြည်ကြတယ်ဆိုတာလည်းအမျိုးသမီးနဲ့အမျိုးသားပဲဘုရားနေနဲ့ပြုံးရယ်ကြည်စားမနဲ့ကြတော့ကြည်ညမျက်နာတဲ့အဲဘုရားနေနဲ့ကကိုချင်းနဲ့မထိပါပါဘူးတဲ့ကြောင်းကြောင်းနဲ့ပြုံးရယ်ကြည်စားတာလည်းမလုပ်ပါဘူးတဲ့ဒါပေမဲ့တယောက်မျက်နှာတယောက်ကြည့်ပြီးတော့ဒါရတာတွေတော့ရှိနေတယ်အဲကြည်ညမျက်နာတဲ့တယောက်မျက်နှာတယောက်ကြည့်ပြီးတော့ ရှိတဲ့ကာယမှုရှိနေဒါလည်းပဲမေလိုနေတာပဲဒါလည်းသိရမယ်တော်တော်ပြင်ငွေတော့ဟောတာနေနေပြုံးရဲ့ကြည်စားမှန်းနဲ့ကြတော့ဒီညမျက်နာချောင်းမြောင်းတာနဲ့အဲတယောက်တယောက်ပါရတဲ့စိတ်ဖြင့်သူမျက်နာလည်းကိုမကြည့်ကိုမျက်နာလည်းသူမကြည့်ပါဘူးတဲ့ဒါပဲမဲ့လို့အတန်ကလေးတော့ဟိုကရည်ရဲ့အတန်လေးစကားပြောတဲ့အတန်လေးသချင်းဆိုတဲ့အတန်လေးအဲငိုတဲ့အတန်လေးအဲ့ဒါလေးကို ချောင်းမြောင်းပြီးသာယာပြီးနားနေတယ်အခုနေခါကာလတော့ရေဒီယိုရရှိတာကိုအဲဒီဥစ္စာတွေကိုသာယာပြီးတော့နားနေရဥစ္စာဖြစ်တာပဲချောင်းမြောင်းတာချောင်းမြောင်းပြီးတော့နားနေပညာမျက်နှာချောင်းချောင်းနာနှင်းရှိခါပြောပါတွေ့စင်စားသည်ရှိကပြောရပါနေကြဥဒရေအထူးအားဖြင့်တော့ကြီးမှရဟန်းပြုလာတဲ့ပုဂ္ဂိုလ်တွေပို့ဆိုင်တာပေါ့လေအရှိတုန်းက အိမ်တော်ရေးနဲ့လောကမှာငငယ်ရွယ်ကနေခဲ့တာတွေညာပြုလာတဲ့အခါပြန်စဉ်းစားပြီးသမျိုးခပြီးတော့ခါရမယ်ဒီလိုရှိရဘုသူသာဒီခါပြောပါတွေ့စဉ်းစားပြီးအဲ့ဒါလည်းပဲမေုံနဲ့တခုပဲသူများပြောတာမြင်ကအားကြားတဲ့ကိုယ်လည်းကတော့ဘာမှမရှိပါဘူးတဲ့ဒါပေမဲ့လို့လောကမှာအိမ်တော်ရင်းနဲ့ကျော်ဘာဘာတင်းတင်းတဲတဲ့နေတာတွေကိုမြင်ရတော့စိတ်အားကြပြီးတော့ဟောကြတယ်တဲ့ အနာရင်းနဲ့သူတို့သွားလိုက်လာလိုက်ပြောလိုက်ပါလိုက်စားလိုက်တောက်လိုက်လုံလာတယ်တွေ့ရတော့ဩငါလည်းဒီလိုနေရင်ပါပြီးတော့စိတ်ကလေးဖြစ်လာတာအဲဒါသူများကြော်တာမြင်ကအားကြအဲဒါလည်းမရှိပါဘူးတဲ့ဘာရှိတော့ဆိုတော့နောက်ဘဝကျတော့နတ်ပြည်တော့ရောက်ချင်းတယ်တဲ့တောင်းနာနတ်ပြည်နတ်ပြည်ရောက်နာသားဖြစ်ပြီးတော့နာသုရိနေခံစားခြင်းနဲ့နာသမီးဖြစ်ပြီးတော့နာသုရိနေခံစားခြင်းနဲ့နတ်ပြည်တောင်းနာတယ်တဲ့နတ်ပြည်ဖြစ်ဖို့ကတောင်းနာအဲ့ဒါလည်းမေုံနဲ့တခုပဲတဲ့ သူကဟုတ်တယ်သူကနောက်ဘဝကျတော့လက်ဖြစ်ပြီးတော့သူကဘာမုံနဲ့ခါးကားလို့တောင်းတာတော့အဲ့ဒါခုနှစ်ခုရှိတယ်တောင်းတာနတ်ကြီးခုနှစ်ပြီးခေါ်ပြီးနေတော့ငယ်ကြီးတဲ့နေုံနဲ့ခုနှစ်ပါးကဲနည်းနည်းဆိုကြအောင်လည်းဥစားတယ်ဘုဒ္ဓနှိမ့်နေဘုဒ္ဓနှိမ့်နေပြုံးရဲ့ကြည်စားပြုံးရဲ့ကြည်စားမနှင်ကြတော့မနှင်ကြတော့ ဤမြမျက်နာကောင်းမြောင်းနာနှင့်ဘုဒ္ဓနှိမ့်နေယုံရဲ့ကြည်သာမမြင်ကြတော့ဤမြမျက်နာကောင်းမြောင်းနာနှင့် ကြောင်မြောက်ပြီးတော့ဟောအတန်ကိုနားထောင်တာဘုဒ္ဓနှိမ့်နေဘုဒ္ဓနှိမ့်နေကျုံရဲ့ကြည်သာကျုံရဲ့ကြည်သာမှမင်ကြတော့မှမင်ကြတော့ပညာမျက်နှာကောင်းမြောက်နာနှင့်ဘုဒ္ဓနှိမ့်နေဘုဒ္ဓနှိမ့်နေကျုံရဲ့ကြည်သာကျုံရဲ့ကြည်သာမှမင်ကြတော့မှမင်ကြတော့ ပညာမျက်နှာကောင်းမြောင်းနာနှင့်သိခါပြောပါသိစဉ်းစားသည်တွေးတော့ပြီးတော့စဉ်းစားကြည့်တယ်သိခါပြောပါတွေးစဉ်းစားသည်သိခါပြောပါတွေးစဉ်းစားသည် သနှိမ့်နေပြုံးရဲ့ကြည်သာနာနေကြတော်ပြညမျက်နာကောင်းမြောက်နာနေသိခါပြောပါသိစင်သာဒီသူများပြောတာ ကြသူများပြောတာမင်းကအကြသူများတွေအိမ်အောင်ဆုံးနေသွားလိုက်လာလိုက်စားလိုက်တောက်လိုက်ကျော်ကွာနေတာလည်းမြင်ရတော့ကိုယ်လည်းဒီလိုနေတဲ့စိတ်ကလေးပေါ်သေးတာဟောအဲဒီဥစ္စာပြောတာသူများပြောတာမြင်ကအားကြသူများပြောတာမြင်ကအားကြသစ္စာနှိမ့်နေကျုံးရဲ့ကြည်စားနာနေ ကြတော့ပညာမျက်နှာကောင်းမြောင်းနာနှင့်သိခါပြောပါတွေ့စင်သာသည်သူများကြော်သူများပြောတာမင်းကအားကြတောင်းနာနတ်ပြီဝန္နလီဟောရီမေတော်ငယ်ရီ သာဏနတ်ကြီးခေါဏလီခေါရီမေရောငယ်ဒီအဲဒီခဏအာဇမစီရဆိုတော့မေရောကြီးစားတာမဟုတ်ဘူးဒီဟာလည်းပဲกินရမယ်ခြားတုတ်တုတ်မှာဟောတာဒီထဲမှာမပါပါဘူးဒါกินရမလို့ဆိုတော့ရှင်းမတော့တရားထုတဲ့ပုဂ္ဂိုလ်နာဒီတောင်းတာဒီနာဖြစ်ခြင်းနဲ့နာဖြစ်ခြင်းနဲ့ခံစားခြင်းနဲ့လို့ရှိရင်လည်းဒါမစင်ကြယ်တာပဲမစင်ကြယ်ဘူးဆိုတော့ ဆိုရင်တော့သံဃာဝဆင်းကဆင်းရောက်ဖို့နိဗ္ဗာန်ရောက်ဖို့ဒါသာလေယဟမှာလူရင်းပဲဒါကြောင့်အဲဒီလိုသဘောထားပြီးတော့ရှင်းရမယ်ဆိုတာကိုဒီမှာအိမ်မူနိဗ္ဗာန်နောမူမြအိမ်မူနိဗ္ဗာန်နောမူမြကြိုးစားထက်တာရမည်ပြင်းရည်လဲစားရဲပြောပါကစားမေးတော့ရင်းရမည်အဲတစ်ခေါက်တော့ဆိုကြအောင် အိမ်မှုနီးပါးမောမှုများဒုသာထက်တန်စေရမည်ရည်လှစာရေပြောပါဒါမေတော်ကင်းရမည်အဲဆက်လက်စနစ်နာမကသာတော့ပြီးပါရတော့လောက်ပါပဲရှိသသုံးနာမသွားရအာထာဝနံသူပိနံလက္ခဏံ နောဝိနဟေသောပိနခတံနောဝိရေသောပိနကတဝိရုတ္တံသာဃာဘကရဏံတိကိသံမမကောနသိဝေယံအာထာရဏအာထာရဏမန္တံအတကို၎င်းအာထာရဏဆိုပြီးရင်ဆိုပြီးတော့ဝေရဝေရကျမ်းကလာတာအာထာရဏပြီးရင်ဆိုပြီးတော့ဒီလိုပြောကြပါတယ် အာထဝနံအာထဝနမနာတကော၎င်းသုပိနံအိမ်မဲ့အကျိုးပြည့်ဟောခြင်းကို၎င်းအိမ်မဲ့အကျိုးပြည့်ဟောသောတကော၎င်းလက္ခဏံလက္ခဏာဟောတကော၎င်းနောက်ဝိရဟိမစီရင်ရမလေ့လာရဘူးတဲ့အာထဝနအာထဝနဆိုတာ ဟောယောဂအတမျိုးတွေပါပဲယောဂအတမျိုးတွေယောဂအာထာဝနာအတကိုတတ်ကျင်လို့ရှိရင်လိလာဘုံတွေပြင်းပြင်းသွားပြီးတော့ဘာလို့ရလဲညာလို့ရတဲ့ဘုံမှာဒါဂရာမှာပြရတာရှိပါတယ်အဲ့ဒါတမျိုးတည်းမဟုတ်ပါဘူးကအခုမောပယောကအဲခိုင်းစရာပယောကတွေအဲ့ဒီလုံးအလုံးမျိုးတွေပါပဲသူအဲ့ဒါတွေကိုလေ့လာရအင်းဒီလည်းဘာမှမဟုတ်သူအင်္ချာသောက်ခါတွေပါတယ်ဘာမှမဟုတ်အဲ့ဒါအထာဝနာသူတို့ တကယ်ဆွမ်းတဲ့ဥစ္စာကြရင်သူတို့အတော်ဒါနကဆွမ်းပါတယ်တော်ဒါနဆွမ်းရှိတော်ဆိုရင်ဒီရည်စီရာတွေတောင်မှသူတို့ကအကာအကွယ်လုပ်ပြီးတော့ပြေးနိုင်တယ်လို့ယူဆနေတာကိုတကယ်တော့လည်းကြီးကျယ်ကြတော့လည်းဟုတ်ပုံမရပါဘူး။ဘာလို့လဲဆိုတော့အာထာရဏဝေဒတွေကိုတတ်တဲ့အိန္ဒိယမှာဟိုကသူ့ရဲ့ဝင်ပြီးတဲ့ပုဂ္ဂိုလ်တွေက အိန္ဒိယမှာလာပြီးခြေတယ်တာပဲအိန္ဒိယမှာအကုန်လုံးပြည့်ကုန်တာလေစာတုန်းကသူကဟိန္ဒူတွေအာသာသနာပေးနေပါတယ်သူတတ်နာလာတယ်အနောက်ကနေပြီးတော့သူအခြားနိုင်ငံသားပုဂ္ဂိုလ်တွေဝင်ပြီးတော့စီးပါတာအိန္ဒိယမှာတော့ပြည့်ကုန်တယ်အဲဒီတော့တကယ်ရေးကြတော့လည်းနိုင်ငံလက္ခဏာမရှိပါဘူးသူကဒါပေမဲ့တော့ အတော်တန်ကသူကစွန့်တဲ့လက္ခဏာရှိတယ်အထာဒနာအဲဒီအထာဒနာအတန်မျိုးတွေလည်းမစီမံရဘူးမလေ့လာရဘူးဒါပေမဲ့လောကလူရသိတဲ့ဘောကြတယ်အယူဆသိတဲ့ဘောကြတယ်အဲဒါမျိုးတွေကိုကြိုက်ကြအဲအခုဆွေရကိုင်းရောင်ရောင်ဘာရောင်ရောင်လုံးလာတယ်ဗျာဒီဘောသူစားတယ်အဲဒါတွေလုံးလာတယ်အဲဒါတွေသဘောကျတယ် အဲဒီကနေပြီးတော့တစုံတစ်ခုပစ္စည်းကလေးပေးအဲဒါလေးဆောင်းထားအဲဒါလေးတို့ကအကျိုးရှိတယ်လို့ယူဆတယ်ဘေးအန္တရာယ်ကင်းတယ်လို့ယူဆတယ်တချို့တရားတွေပါလေပေါ်ပြောနေတဲ့အဲဆရာတော်တွေကလည်းဒီလိုပဲကွန်ရာလေးပေးလိုက်ဗာလေးပေးလိုက်ဒီလိုပါလေရှိတယ်အဲဒီဒီကကွန်ရာလေးကသူက လိုရှိရတဲ့အကျိုးတွေပြည့်စုံနိုင်တယ်ဆိုတဲ့အနေနဲ့ပေးတဲ့ပုဂ္ဂိုလ်ကပေးယူတဲ့ပုဂ္ဂိုလ်ကယူအဲဒါတော့လည်းလောက်တာပေါ့။တခါကအဲဒီလိုကိုယ်ရနဲ့အကြောင်းပြုပြီးတော့ဘုန်းကြီးဓမ္မတယောက်ကရှောက်လို့သူကကိုယ်ရလေးကိုဘယ်လိုကိုယ်ရလေးကိုရပါပြီလို့ဒီစိတ်ထဲအောင်းမိတယ် ဖက်ကူလေးနဲ့ထုတ်ထားတဲ့ကိုယ်ရလေးရပါလေသူကဒီလိုစိတ်ထဲကအောင်မယ်အဲဒီကဆရာတော်ကနေပြီးတော့အဲ့ဒီသူတောင်းတဲ့ကိုယ်ရလေးကိုပြေးလိုက်တယ်ပြေးလိုက်တော့ဒီဆရာတော်ကစိတ်ကိုလည်းပြီးနေတယ်အဲဒီလိုနေမျိုးသူကယုံကြည်တာပေါ့လေပြေးတဲ့ပုဂ္ဂိုလ်ကတကယ်ပြီးတော့ပြေးရလားဘုံတော်ဘုံများရသွားတာလားအဲ့ဒါတော့မပြောရဘူးလို့အဲ့ဒါပြောနှစ်ခါသုံးခါဆိုခွင့်ရှိထားပြော ဘုန်းကြီးကထောက်ခံရမလဲအခက်ကမ်းလို့ရမလဲအခက်ပေါ်လဲဖြစ်နေတယ်ထောက်ခံလို့ရှိရင်လည်းအဲ့ဒီဥစ္စာကောင်းတဲ့အလုပ်ကိုဝန်ခံရရောက်တော့မထောက်ခံလို့ရှိရင်လည်းအဲကြိုက်မှာမဟုတ်ဘူးလို့ကမှန်ကတော့ဘုရားဝိနည်းနဲ့ကမလို့ရတဲ့ဥစ္စာဖြစ်နေတာဟိုမလို့ရတဲ့ဥစ္စာဖြစ်နေတော့ဘုန်းကြီးကပြောလိုက်လို့ရှိရင်မလို့လို့ပြောတာလို့လို့ဘာလို့လို့ဖြစ်မှာလဲဒါလေးကြည့်နေတဲတော့အားရပုံမရဘူးသူကသူကမထောက်ခံရဘူးလားတဲတော့အားရပုံမရဘူး အခက်တဲ့ဒီလိုမျိုးတွေကအဲကြောဖြစ်တဲ့ဥစ္စာကြတဲ့တည်းရဲ့ပြောပါတယ်တချို့ကဘုန်းကြီးဒီမှာလာပြီးတော့ဟိုတင်ဆောင်းထားဖို့ရတဲ့တင်းတယ်အဟောင်းလေးတစ်ခုလောက်စွန့်ပါဗျာတဲ့ဟာမလုံးနဲ့ဘုန်းကြီးတိုင်းဘုန်းကြီးဖြစ်သွားမယ်လို့သာဘုန်းကြီးလည်းဘာမှလည်းမစွန့်ဘူးအဲ့ဒီတင်းမယ်ဆောင်းထားလို့လည်းဘာမှအကျိုးရှိမှာမဟုတ်ဘူးလို့မလုပ်ပါနဲ့လို့ဒီမှာတိုင်းဘုန်းကြီးဖြစ်သွားလို့တောင်းပါတယ်ကိုယ့်ကိုယ်နဲ့ဆက်လို့တော့ပြောပါတယ်တဲ့သူများနဲ့ဆက်လို့တော့ပြောလို့မရှိဘူးတော့ပြောလို့ရှိရင်မလို့လို့ပြောတာဘာဖြစ်နေမှာလဲ အဲဒီလိုပါတယ်ရှိတယ်ခုနေ့ခါကလည်းကြက်တယ်သူဒါလေးရောင်းတာများရှောင်ရတယ်အဲဒီအာထာဝနာဆိုတာမျိုးတွေပဲလေသူပိနာအိမ်မက်အိမ်မက်ဟောဒါတော့အိမ်မက်တိတ်ဆုံးတော့ဘာလို့ဆိုကြားနေပါတယ်နဲ့ရှင်းလာတယ်အဲဒါတွေလေ့လာပြီးအိမ်မက်ဟောတာလည်းရှိတာပါပဲဘုရားလုံးတော်မှာလည်းပဲအိမ်မက်မက်တာတွေရှိပါတယ်အရင်အကျိုးပြည့်တယ်နဲ့ဝေဘာနက မှန်တာတော့တယ်လို့ပြောမှန်တဲ့ဥစ္စာတွေပါတော့ဒါပဲမဲ့လို့သံဃာဘေးကိုမြင်ပြီးသံဃာဘေးမှာလွံ့မြောက်ဖို့ရတရားကျင့်သုံးနေတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီတော့အိမ်မက်တိထုံကျမ်းတွေဟောနေတော့ဖြစ်ဘူးသူကအိမ်မက်ဟောဆရာကြီးတော့တော့ဖြစ်ဘူးတော့ဒေရင်ဟောဆရာကြီးဖြစ်နေတယ်ဒါစင်ကြတော့တယ်စင်ကြအဲ့ဒါဒေရင်ဟောတာအကြောင်းပြုပြီးတော့လူတဲ့ပုဂ္ဂိုလ်ကလူလူတဲ့ပစ္စည်းတွေကမစင်ကြတဲ့ပစ္စည်းတွေခေါ်တယ်ဒီတော့ကဒီနာတော့ကစားဝယ်တော့ဖွယ်များ အဲစားတော့ပဲမြဝဲစားရတာလို့ရှိရင်သိတမ်းပြရဆိုအဲ့ဒါကစင်စစ်ရရတာယူတနာတရားတရားယူနေရတာအခုအဲဒီတော့အိမ်မဲတွေဘာတွေဟောလို့ဗေဒင်ဟောလို့ရတာလည်းဥစ္စာကတော့ဒါမသိကျင်ဘူးဆိုသိကျင်ရတာလည်းအဲ့ဒါမျိုးမလုပ်ရဘူးဆိုတာမိစ္ဆာပြေဝခေါ်တယ်ဒီကနေ့မှဒီကနေ့ကဒီကနေ့ကမှ ဇမဇာလာတုတ်တို့သံညာသလာတုတ်တို့စသည်တွေမှာသီလ၃မျိုးဟောတာသုလာသီလအငယ်စားသီလမိသီမာသီလတဲ့လာစားသီလမဟာသီလအမြတ်စားကြီးစားသီလအတိသီလ၃မျိုးထဲမှာမြတ်စားသီလထဲမှာဇာတိပါတယ်မိစ္ဆာဇီဝတွေနဲ့တမွေးနေပေါ့ဥပမာအားဖြင့်ထုတ်ပြတယ်ရှိဥစ္စာယထာတနေပြီးဘွန်တော်သမဏဗိမနာ ဤဒါဤလောကနဲ့အိကေချုပ်ကုန်သောသမဏဗြဟ္မဏသမဏဗြဟ္မဏဝန်ခံသောဘွန်တော်ရှင်တို့သည်ဒရာရိယာနိဘောဇနာနိဒရာရမတွေကယုံကြည်ပြီးသူရဲ့ဆွမ်းစပြီးတော့မုံစိတ်တို့ဟာသုံးဆောင်၍ဒရာရမတွေကတော့ယဟန်တွေပဲသူမြတ်တွေပဲဒီပုဂ္ဂိုလ်တွေထူထောင်လို့ရှိရင်တော့ကြိုးကြည့်မယ် အဲကြီးသောအကျိုးတွေရမယ်ယုံကြည်ပြီးတော့တရားတရားနဲ့တူကြတာလေတဲ့သွမ်းလူအဘို့လူနေရာဆိုင်ငင်းလူအဲတရားတရားနဲ့လူတဲ့ပစ္စည်းတွေသူသုံးဆောင်လားတဲ့သုံးဆောင်ပြီးတော့သူတို့ကမြတ်တဲ့အကျင့်တော့သူတို့ကမကျင့်ဘူးပေါ့လေမိစ္ဆာစီဝေနမာတော့တဲ့မွေးမှုဖြင့်ဇီဝန္တိတဲ့မွေးနေရတယ်ဆိုပြီးတော့ဒီအာထာဝနာဝေရင်အလုတ်တို့ဒီမဲ့ဟောတို့ဘာလို့စသည်ဒီပေါ်နေနေသေကုတာတွေဘာလို့နောင်နာအများကြီးပါပါလိမ့်မယ် အဲ့ဒါတွေမိစ္ဆာဇီဝတွေလုပ်ပြီးတော့နေကြတယ်တဲ့အဲ့ဒီတော့ရသော်ပြိုက်သာသနာတော်ကယဟန်ကအဲ့ဒီတော့မလုပ်ဘူးတဲ့မတော်တာတွေမလုပ်ဘူးအဲရိုးရိုးပဲနေထိုင်ပြီးတော့ကျင့်နေတယ်ဆိုတာပြပါတယ်အဲ့ဒါအဲ့ဒီကမဟာဗီဒာတွေကဟာလို့ဒီမှာဒီကာထာလေးကပြထားတာအာသာပနံသူပိနံလက္ခဏံလက္ခဏံလက္ခဏာဟောတတ်ကိုနောက်ပြီးတော့ဟေ့မစီရင်ရမလေးမလေးကျင်ရဘူးလက္ခဏာက ကြောက်ကြရများစသည့်လက္ခဏာတွေအဲဆင်မြင်လက္ခဏာတွေလည်းရှိတာလူလက္ခဏာတွေလည်းရှိတာပါပဲအဲဒူလဝါကလက္ခဏာတွေကြည့်ပြီးတော့ဟောတာလည်းရှိတာပါပဲအဲဒီတော့ဟာတွေအကျိုးပြည့်တွေဝေဖန်ပြီးဟောတဲ့ဥစ္စာဝိရဏတာဗေဒင်ဟောတာတွေပါပဲအဲဒါတွေကိုမလိုအပ်ဘူးကင်းစရာမယ်ဆိုရမယ်အာသဗနာအိမေတ္တာလက္ခဏာဟောကင်းရမည် ဘုရားတို့ကြွားခြင်းတော့ဘယ်ဟောတဲ့ကြီးတွေပါပဲဓာတ်ရိုက်တာတွေပါတယ်လည်းရှိတယ်အဲဒါအထပနာနဲ့ဆိုင်တယ်ကွအဲဒါလည်းရှိအဲဒါလည်းမပြီးမှရဘူးတဲ့ဒါပေမဲ့လူတွေကသဘောကျတယ်ဒါတွေလုပ်ပြီးမှအင်းတခါကတက္ကမကြီးကြောက်ကပြောတယ်ကုမရှိကြပါဘူးသုံးတော်ကြပါသူကသရာတရားကောင်းပါလေသူနဲ့ဆက်ဆက်ရပုဂ္ဂိုလ်တွေသူကထက်တန်းအရာရှိတော်တွေကကိုဟိုတုန်းကတော့ ရေးရိုက်ကြတော်တော့မင်းကြီးကြတော်တို့ဆိုတဲ့အမှန်ကြီးကျယ်တဲ့ပုဂ္ဂိုလ်တွေပဲအဲဒါသူကရေးရိုက်ကြတော်မင်းကြီးကြတော်ဖြစ်ဒါသူနဲ့ဆက်ရပုဂ္ဂိုလ်တွေကိုကျောင်းတို့ဖျားတို့သွားဖို့တရားနာဖို့ဘာလို့တိုက်တွန်းတယ်တဲ့ခွန်ကြီးတို့နဲ့စပြီးတော့ပြောတာတော့မဟုတ်ပါဘူးသူကရှင်းတော့မှာပါအဲဒါပြောတယ်တဲ့အဲဒီလိုပြောတော့ဟိုကတချို့ကမကြိုက်ကြဘူးတဲ့သူကကောင်းတဲ့စကားပြောတိုက်တွန်းမယ်လို့ကုသိုလ်ရေးတိုက်တွန်းမယ်တချို့ကမကြိုက်ကြဘူးတဲ့ဘယ်နဲ့ပြောတော့ဆိုအများခွန်ကြီးကဘာအဆုံးလဲဘာဆောင်ရွက်တာလဲ စီးပွားရေးတွေတိုးတက်လာအောင်လုပ်ပေးနိုင်သလားယာတုတိုးအောင်လုပ်ပေးနိုင်သလားအဲကွဲကွဲပြီးတော့နေတဲ့ပုံကိုယ်တွေပြန်ပြီးတော့မြည်သွားအောင်လုပ်ပေးနိုင်သလားဘာစွန်းလို့မေးတယ်လေသူကသူကလိုချင်တာသူကဒါတွေလိုချင်တာဘူးဒါတွေလိုချင်နေကြတယ်သူကအခုလည်းပဲဒီလိုဟာတွေပဲအဲဒီလိုဟာတွေသွားကြတယ်တရားသက်သက်ဆိုရင်ရဲပြီးတော့သဘောမကျဘူးဒီလိုကဒီမှာတော့အဲဟိုကတစ်ဆင့်ပြောတဲ့ဥစ္စာဒီမှာလာပြောကြတယ်ဆိုတော့ သမထကြီးပွားခြင်းလို့ရှိရင် သမထအာထုဝိပဿနာအာထုတာကတော့ကြီးပွားခြင်းမရှိဘူးသူကတော့အဖြစ်အပျက်တွေရှိတာပဲအဲဒီတော့ကြီးပွားခြင်းသမထအာထုသမထအာထုလို့ရှိရင်လောကမှာယာရုထာဏတရားတွေတိုးတဲ့စီးပွားရေးတွေတိုးတဲ့တွေတို့ယုံကြည်တာကိုဘဝဆရာတွေပြောတဲ့တကယ်တော့လည်းမဟုတ်ပါဘူးအဲဒီယာရုထာဏတရားတိုးတာတို့ဘာတို့အပေါင်းသင်းဆက်ဆံရေးအကြောင်းညွှန်လို့ပါပဲစီးပွားရေးတိုးတဲ့ဆာကလည်းအလုပ်ကံကောင်းလို့ပါ ဒီတော့ကရုပ်တွေကယုံကြည်တာရှိပါတယ်ပြောတာနဲ့ကြားဘူးတယ်အဲဒီလိုများသုံးောက်သွားရင်ဖြစ်ရင်ဒီခါလေတစ်သေးဖြစ်တယ်ဆိုတာကိုဘာလဲသွားရတယ်ဒီလိုရတော့တယ်တယ်ဘာလဲသွားတယ်ဒီလိုတွေအကုန်လုံးတစ်သေးဖြစ်သလားဆိုဘယ်ဖြစ်မလို့မျိုးစားဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တာပါဖြစ်တဲ့ပုဂ္ဂိုလ်ကဘာလို့လဲဖြစ်တော့သူ့မှာအလောက်ကရှိတာကိုတစ်သေးဖြစ်တော့စီဝါရေးလောက်ကရှိတယ်စီဝါရေးလောက်ကရှိတော့သူတစ်သေးဖြစ်တာပေါ့အဲဒါသူ့အကြောင်းကြောင့်ဖြစ်တာပါပဲဟိုအကြောင်းကြောင့်တော့မဟုတ်ပါဘူးဒါပဲမလို့ အဲဒီဘေရင်တို့ဓာရိုက်တို့ဘာတော့ညာတော့ဒီဥစ္စာတွေသူတွေက အားကိုးကြယုံကြည်ကြတယ်သို့သော်လည်းမြတ်စွာဘုရားကြီးအလိုကတော့တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်ကတရားကျင့်သုံးခြင်းမှတော့သိညာတွေဘာမှမလုပ်ရဘူးလို့လို့ရှင်ပြန်တာအဲဒါမသိကြတာပဲအဲဒီကကြရတာတဲ့ဒါလာပါဒီပစ္စည်းတွေကမအားစားတဲ့ပစ္စည်းတွေတဲ့မလုံးဆောင်ကောင်းဘူး။ဒါကြောင့်အာထဝနာအိမ်မက်ထားအိမ်မက်အိမ်မက်ပေါ့လေအိမ်မက်လက္ခဏာဟောပြင်းရအိမ်မက်အကျိုးပြု လက္ခဏာကြီးအကျိုးပြဟောတာလေသင်စီရမယ်နထတံနခရှင်ကိုနောက်ဝီရေမစီမစီမာမရိလာယနခနခရှင်ခြင်းကိုလည်းပဲအကြောင်းပြုပြီးတော့အကျိုးပြတဲ့ဥပမာရှိတာပေါ့ဘယ်နခနဲ့ရှင်ရင်ဘယ်အကျိုးရှိလဲအာဘယ်နေ့ကြလို့ရှင်တော့ရရတော့ကြတယ်အဲဘယ်နခနဲ့ရှင်တဲ့ဒီချိန်မှာ အိမ်၆ပနေရိုက်လို့ရှင်ဖြင့်ဒါကောင်းတယ်မင်္ဂလာဆောင်လို့ရှိရင်ဒီနေ့ဒီချိန်ကောင်းတယ်စသည်ဖြင့်ပေါ်လေအဒီစသည်မြတ်ကရှင်နဲ့ခေါ်တာတွေရှိတယ်အခုသူတေသနာဆရာတွေသိဗ္ဗံဆရာတွေဆရာထားတာကတော့မြတ်ခတ်တွေဆိုတာသူကနေတွေဆိုတာကိုသူသူစက်ကြဝလာနဲ့သူတခြားတွေပဲဒီကစက်ကြဝလာနဲ့တော့ဆင်လာမို့သူကသူနေနေတာလေဟိုဥစ္စာတွေအဲ့ဒါတွေဒီကနေပြီးတော့ဘယ်နဲ့ခါနဲ့စမ်းနေချင်းစမ်းပြီးလာကလည်းပဲသူတေသနာဆရာတွေအခုလက်တွေ့ပါသေးဆရာဟိုမှာတွေးုံကြံအောင်မဟုတ်ပါဘူးသူက သူကလာရောက်အောင်တော့သွားနေအဲဒါကလည်းဒီကဘာမြေကြီးရဲ့ပတ်ဝန်းကျင်နဲ့ရှိနေတဲ့အရန်ဂျိုလေးပဲဒါလေးနဲ့ဟိုကဟိုတခြားစကြဝဠာကနေနေနဲ့ဘယ်ဟာဘယ်ဂျိုနဲ့ဘယ်ဟာနဲ့ရှင်းတဲ့ဘယ်နဲ့ခန့်နဲ့ရှင်းတဲ့အဲဒီချိန်မှာကောင်းကျိုးဖြစ်တယ်မကောင်းကျိုးဖြစ်တယ်လို့ဒီလိုရှိကယူဆကြည့်ပြီးဟောပြောကြတာကိုအဲဒါတွေကဒီချာစဉ်းစားကြည့်ရင်တော့ဟိုဘာမှမဟုတ်ဘူးလို့တော့ဖြစ်ဒါနဲ့ချို့ရတယ်လည်း မှန်ယုံယုံလေးလည်းရှိတော့ရှိရလို့ကအဲ့ဒါလည်းမေတ္တာရှင်နေလည်းဟုတ်ဒီဖြစ်ဖြစ်မဟုတ်ဒီဖြစ်ဖြစ်တရားသာသနာတော်မှာလည်းတရားထုတ်ဖို့တရားကျင့်ဖို့ပဲအဲ့ဒါတွေဟောပြောမနေရဘူးတဲ့ဒီတော့ဝိရုတင်္စာခါဘကရဏံဝိရုတင်္စာဝိရုတင်္စာငှက်စားပြီးတော့ဤမိသားကိုလည်းနောက်ပြီးတဲ့ဟေးမစီမံ မစီစဉ်မဟောကြရဘူးတဲ့ငှက်မိတာတို့သိသံတ attva တွေမိတာတို့အဲ့ဒါအကြောင်းပြုပြီးတော့အတိတ်နမိတ်ကောက်တာရေးတာကိုအဲကြီးကဘယ်ချိန်မှဘယ်ကနေပြီးကြီးတာလို့ရှိရင်ဖြင့်ဘာဖြစ်မလဲဧည့်သည်လာမယ်ဘာစသည်ချင်းပေါ်လေအပြိဥစ္စာတွေကြီးတာအဲငှက်ဆိုးတွေဘာတွေမြည်လို့ရှိရင်ဖြင့်ဘာဘာဖြစ်မှညာဖြစ်မယ်အဲဒီလိုဟောတာတွေရှိတယ်ဒီတုန်းကတော့တောတိဋ္ဌာန်တွေကလည်းရှိတော့အဲတောတိဋ္ဌာန်တွေမြည်တဲ့အတန်လဲအကြောင်းပြုပြီးတော့သူကဟောတာပဲ အဲဒီလိုဒီမှာတော့ငှက်တော့ပဲထဲတာဒေါတိဆန်တွေထဲမကောင်းများတော့ချင်းငှက်မိတာနေပဲများပါတယ်ဒေါတိဆန်ကတော့တော့နဲ့မိသတဲ့ပုဂ္ဂိုလ်တော့ပဲကြားနခရှင်အားငှက်မိတာကြံဖန်ဟောပြောကင်းရမည်အဲဒါကြီးကြံဖန်ပြီးဟောပြောနေတာဒီဒါတွေလည်းကင်းစရာမယ်အဲဒါဆိုရမယ်နခရှင်ဟံငှက်မိတာကြံဖန်ဟောပြောကင်းရမည် နောက်တစ်ခုကဂါဘကရဏံကိုဝတိမှုကလည်းနောဝိရဟိမစီမံရဘူးဟောဘုဒိဋ္ဌိရခြင်းတဲ့ပုဂ္ဂိုလ်သားရခြင်းတဲ့ပုဂ္ဂိုလ်အသားမရအဲသားရအောင်လို့ဆိုပြီးတော့ဘုရားစီမံခံခွဲတာရှိတာပေါ့လေဒါရိုက်သားတို့ဘာလို့ရှိတာပေါ့လေသာဒီလိုဘာလို့ပြေးတာလဲရှိမှာပေါ့အဲဒီလိုဟာတွေလည်းပဲမလိုရဘူးတဲ့တိကိသံသေကုခြင်းကိုမာမကော ဘုရားတရားသံဃာတော်မြတ်တို့သောယဟန်ဒီနာကရိယာမပြုရအဲသေကူချင်းသေကူချင်းမှုကိုလည်းမပြုရဘူးတဲ့သေကူသားတွေကတော့အကုန်လုံးပေါ့လေသေကူသားတွေကတော့အကုန်လုံးပါပဲသူကလားဒီကိစ္စမှာမကောနာပေဝေယဒီကိစ္စသေကူချင်းကိုလည်းမာမကောဘုရားတရားသံဃာယရဏသုံးပါးကိုမြန်လို့သောပုဂ္ဂိုလ်သည်နတ်သိဝေယမမိဝေယဘူး အဲစိတ်ကူတာကရဟန်းရဟန်းချင်းစိတ်ကူလို့တော့ပြင်းမရှိပါဘူးဘုရားလက်ထက်ကဆိုတော့ကိုယ်တင်သုံးပေါ်ငါးဦးလုံးစိတ်ကူနိုင်ရဟန်းတို့သာမဏေရဟန်းသာမဏေနောက်ပြီးတော့ဘိက္ခုနီရဟန်းမိမမြို့သမီးရဟန်းနောက်မြို့သမီးရဟန်းပြုရတဲ့ကျင့်စေဖြစ်တဲ့ဘိက္ခမနောက်သာမဏေရီသာမဏေမ အဲ့ဒါ၅ခုတင်းသုံးပေါ်၅ခုဒါကတော့သိကုနိုင်ပါလေဒါတော့အဲနောက်အမိအဖတဲ့မိဖပြုစုလို့ကျွေးနေတဲ့ပုဂ္ဂိုလ်အဲဒီလိုဟာတွေလည်းပဲဝိနည်းကတော့ခွင့်ပြုပါလေအဲမိမိတားလို့ရှိရင်ကုစားပေးနိုင်ပါလေနောက်ပြီးတော့ဆွေမျိုးတော်တဲ့ပုဂ္ဂိုလ်တွေကြတော့လည်းပဲသူကတဏ္ဍာသူကကိုယ်ပိုင်မဟုတ်ဘဲနဲ့သူဥစ္စာနဲ့သူဆိုလို့ရှိရင်ပြင်ဒါကုပေးနိုင်တာရှိပါလေသူကအဲဆွေမျိုးမျိုးသားပုဂ္ဂိုလ်တွေ ဈေးကုနိုင်တာရှိဒီမှာတပါးပုဂ္ဂိုလ်တွေဆိုရင်တော့ဈေးကုခြင်းမှုကိုဝိနည်းကတားနေတာလည်းမလိုပါဘူးတဲ့အဲဒီဈေးကုတာကတော့တကယ်အောင်မြင်ကုနိုင်လို့ရှိရင်တော့လူတွေအတွက်အကျိုးများတာတော့များဒါပေမဲ့လို့ဘုရားသာသနာတော်ဆင်းရဲကြည်တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေကလည်းအဲ့ဒါလည်းမလိုပါဘူးတဲ့ဒါပါပဲကိုယ်တီးမှုသေဝကုမပြုဆောင်ရမည် ဆိုတာကိုဝန်တီမှုဧဝါကုမပြုဆောင်ရမည်တဏှာကြီးကွဲတော့နီးသွားပါပြီဒါလည်းတော်တော်ဆုံးသွားပါပြီနောက်73ဂါထာရောက်သွားတယ်ခဏဂါထာပဲရှိတယ်ခဏဂါထာလည်းနောင်နာနှစ်ဂါထာကတော့ထနေတာပါဒါတော့ နောက်နေ့ဟောမှတော့ဒီရအောင်မှာပါဘယ်ညာဘုရားသာဘုရားသင်္ခမပြုရာသင်္ခမပြုရာမင်းတို့ကိုပဲရလေမရလေမပူမကြောက်ရာသံဃောဝင်သာသံဃောဝင်သာမမြာလှုပ်ရှားပုဂ္ဂိုလ်ကင်းရမည် မသိပဲသာသိဉာဏ်ကျောင်းမနေရသည်သိမှုနိဗ္ဗာန်သိမှုများသုသာထက်သာစေရမည်သိဤလေသာသိကျော်ပါသာမေရုံကင်းရမည်အာသဗနာ တ္တာလက္ခဏာဟောကင်းရမည်လက္ခရှင်ဟံမြည်ရန် ခံဟောပြောကင်းရမည်ဘောဝန္တိမူသေဝကုမပြုဆောင်ရမည်ယနေ့ဖို့၌သမုဒ္ဒောသူပွားများအာသဝတော်နာကုသောသာကုသောသာဝနာကုသော စ္စကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောကောင်းမှုပေါင်း၏ဘုရားကကောမိဖာတို့အားနာပေးဝေပါတော်၏ဆွေမျိုးတို့အားနာပေးဝေပါတော်၏ နိုင်ရောက်ရှိနေသောပရိသတ်နတ်ပရိသတ်ပေါင်းဟာနတ်ဒုဝိပါကုန်၏လုံးစုံသော